ကျေးဇူးတော်ရှင်ဧကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မယုံကြီးဘော်တွင်6ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောခင်ယာမင်ယာမတနာလာပုံတရားတော်ကြောင်းနေရှိတယ်ကွာခန္ဓာကိုယ်ထဲမှာခန္ဓာကိုယ်ဆိုတာကြောင်းမရှိဘဲနဲ့မဖြစ်ဘူးအဲ့ဒီမင်းတို့ခန္ဓာကိုယ်ထဲမှာကြောင်းတရားတွေရှိတယ်အဲ့ဒီကြောင်းတရားတွေများ မင်းတို့သေးသေးချာချာသုံးသပ်ကြရဲ့လားဆင်ခြင်ကြရဲ့လားလို့ဘုရားကမေးတယ်မေးတော့ယန္နဘကထပြီးကြလားတပည့်တော်များ သုံးသပ်ပါတယ်ဘုရားလို့ယန္နဘကပြောကဲမင်းသုံးသပ်တာပြောစမ်းပါကွာလို့ဘုရားသခင်ကိုရမကြီးကလည်းမိန့်ရှိတော့သူကကေတာလောမနခဒန္တရသောရသောဒန္တနခလောမကေတာဆိုတဲ့တစပြင်စကကမ္မထံဝါအတုဘကမ္မထံ ဒါတွေကသူက32ပုံပုံတာသူပုံပြီးတဲ့ကလာနှလုံးသွင်းနေပါတယ်လို့ပြောတော့ဒါကမင်းဟာအကြောင်းကျိုးမှမဟုတ်ပဲပဲငါကမဲတာကအကြောင်းကိုသုံးသပ်ကြရဲ့လားဆင်ခြင်ကြရဲ့လားမဲတာမင်းက32ပုံပုံပြီးတဲ့ကလာအတုပဘာဝနာပွားတာပြောနေတာဘို့လို့ဆိုတော့ဘုရားကအလိုမကြဘူးလို့မှတ်ရနော်အဲ့ဒီအလိုမကြတာရှင်အနန္ဒကနားရှိတယ် ရှင်ဘုရားတဲ့ရှင်ဘုရားပြောမှရှင်ဘုရားဆုံးမမှသိရမယ်ပုဂ္ဂိုလ်တွေဖြစ်ပါတယ်ဘယ်လိုသုံးသပ်ရမယ်ဆိုတဲ့ဥစ္စာအဲ့ဒါကြောင့်ရှင်ဘုရားဟောရမယ်ကာလပါဘုရားရှင်ဘုရားဆုံးမရမယ်ကာလပါဘုရားတပည့်တော်များပြောဆိုဆုံးမမှသိရမယ်ပုဂ္ဂိုလ်ချိုးစားတွေဖြစ်ပါတယ်ရှင်ဘုရားပဲမိတ်ရှိပါလို့ဆိုတော့မှမင်းတို့ကောင်းမှုနာကြ ကောင်းမွန်နာရဆိုဘုရားသခင်ကိုရမေကြီးကဒီလိုသုံးသပ်ရတယ်ကွာသစ္စာမြောင်သုံးသပ်ရတယ်ဒကာရမတို့ဘယ်လိုသုံးသပ်ရသစ္စာမြောင်သုံးသပ်ရတယ်ကွာသစ္စာဆိုတာအကြောင်းသစ္စာအကျိုးသစ္စာရှိတယ်သစ္စာမသိတန္တရာရှိတယ်ကွာသစ္စာသစ္စာသိမှတန္တရာပြတ်တယ်ကွာဒါကြောင့်အကြောင်းဆိုတာသုံးသပ်ရတယ်သစ္စာဆိုတဲ့ဥစ္စာသိမှသာလျှင် အကြောင်းသစ္စာကျိုးသစ္စာခွဲရမှသာလျှင်တန်တရားစခန်းကိုဘယ်ကနေဖြတ်ရဘယ်ကနေတတ်ရလို့ရှင်းဖြင့်ဒုက္ခကတိငြိမ့်တဲ့နိဗ္ဗာန်ကြီးရောက်နိုင်တယ်ဆိုတာဒကာဓမ္မတွေအလုံးသိကြမှာပဲဆိုတာဘုရားသခင်ကိုရမကြီးကအကြောင်းသုံးသပ်ဖို့သိရည်ကြီးတယ်လို့မှတ်လိုက်စမ်းပါမှန်ပါဘူးဘာရည်ကြီးအကြောင်းသုံးသပ်ဖို့ ခိုင်းသေးကြနာကြငါအကြောင်းသုံးသပ်ကိုရှင်းပြမယ်ဆိုလို့ရှိရင်ဖြင့်တဲ့အခုဒီဃာရမတွေခန္ဓာကိုယ်ထဲမှာခန္ဓာကိုယ်စမ်းကြည့်ကြစမ်းနည်းနည်းတော့နှွေးကြလိမ့်မယ်ထင်တယ်နော်အဲ့ဒါဘာဖြစ်နေတာတုံးလို့မေးဖို့လိုတဲ့အခါကြလို့ရှိရင်ဖြင့်ဇရာမီလောင်နေတာလို့မှတ်လိုက်ချင်ဘာဖြစ်နေဇရာမီလောင်နေတာတဲ့ဒကာရမတို့ဒါတလောက်အမြဲတမ်းလောင်နေတော့ ဥက္ကမောင်တို့ဥပအောင်တို့ကျွမ်းရောက်ရှိမှာပဲမှန်ပါပါဒါပြန်ဒကာရမတွေခန္ဓာကိုယ်ထိုင်ကျွေးမှုပြီးထိုင်ပြီးနေဝစားရမျိုးမျိုးလဲပင့်နေ냐ဆိုတဲ့ဒီမီးလောင်မှုကရက်စဲရပါပါဒါပြန်အဲ့ဒီသရမီးလောင်နေသောကြောင့်ဒကာရမတွေယခုဘာဖြစ်နေကြသလဲဆိုတော့ယခုရင်းရော်ကြပါပြီဖရာလို့ဖြေရမှာမှန်ပါဗျာလောင်ပါများလို့ရှိရင်ဖြင့် ဥက္ကမောင်တို့စဉ်းစားကြရလောင်မများလို့ရှိရင်ဖြင့်ဥမဝါပင်ကြီးမိလောင်တယ်လောင်မများဒီဝါပင်လဲရမှာပဲမှန်ပါဘူးအဲ့ဒါစရာများလို့ရှိရင်ဗျာဒိဆိုတဲ့လဲမှုကဂျုံရမှာလဲမှုကြုံလို့ရှိရင်ဖြင့်ပြာတွေပါတွေပါလေတိုက်ပြီးကြလားဒီသစ်ပင်ကြီး ပြောင်းမှုဆိုရလဲဧကံကြုံရမယ်အလုတ်ဝတရားပဲဆိုရင်လည်းမလွယ်ဘူးပေါ့ဗျာအဲ့တော့ဒကာဓမ္မတွေခန္ဓာကိုယ်ထဲမှာအခုဇရာမင်းကလည်းလောင် ဗျာဒီမီဆိုတာကလည်းခဏခဏဟိုဘက်ပြောင်းရဒီဘက်ပြောင်းရဟာဗျာဒီမီလောက်တာနော်မှန်ပါဗျာဘိုလ်ဆောင်ရဒီငဲ့ရဘာဖြစ်တာပါလဲဗျာဒီဆိုတာအနာပေါက်တာပေါ့ဗျာအနာကလည်းခဏခဏဒကာရမတွေပေါက်နေတော့ဟိုပြောင်းလိုက်ရဒီပြောင်းလိုက်ရကိုကထုံးစံတိုင်းဟိုညောင်းလွန်းလို့ပြောင်းလိုက်ရတယ်ပူလွန်းလို့ပြောင်းလိုက်ရတယ်ပြန်လွန်းလို့ပြောင်းလိုက်ရတယ်ကြိုက်လွန်းလို့ပြောင်းလိုက်ရတယ်ဆိုတဲ့ဥစ္စာဒီကြိုက်တာနာရာဟူတာတွေလည်း န္ဓာကိုယ်ရဲ့အနာပေါက်လို့ပြောင်းရလွှဲရတာတွေဖြစ်နေတော့ဗျာဒိမိကလည်းလောင်ရက်ပဲမှန်ပါဘူးမစွနိုင်ဘူးလားစွနိုင်ပါဘူးလောင်ပါများရင်တော့ဥပရင်သွားဖို့သာစိတ်ကူးတော့နော်မှန်ပါဗျာသုတ်တန်ရောက်ဖို့သာစိတ်ကူးတော့ဒကာဓမ္မတို့အဲ့တော့ဒီသရဗျာဒိမရဏဆိုတဲ့တရားသုံးခုဒကာဓမ္မတို့မှာအခုခန္ဓာကိုယ်ထဲမှာရှိမရှိဘူးလားရှိပါဘူးမရဏလည်းရောက်မှာပဲနော် ဒီသေးမဲ့ရှိတော့မရောက်ပါနဲ့ဆိုလိုကလူတတမရပါဘူးမရဘူးမရဘူးခင်မောရတာမတားနဲ့မရပါဘူးမရဏဓမ္မမာမရဏန်တိအလဘရိယဌာနသေရတဲ့တရားကြီးရထားရင်တော့သေမှာပဲကွာတယ်အဲ့ဒါတော့သူမတောင်းတဲ့ငါဖျားလည်းပြည့်အောင်မပေးနိုင်ဘူးတဲ့ကောင်းမိတာဖြင့်သရဗျာတိမရဏတို့ခန္ဓာကိုယ်ထဲမှာရှိနေတာတော့ဒကာဓမ္မတွေအခုသိကြပါပြီနော် ဒါအမြဲနှိမ့်ဆက်နေသောကြောင့်ဒုက္ခသစ္စာအမြဲနှိမ့်ဆက်နေသောကြောင့်ဘယ်ချိန်မနှိမ့်ဆက်တဲ့အချိန်ရှိပါလိမ့်ရှိပါပါဘုရားဘယ်ချိန်မှမနှိမ့်ဆက်တဲ့အချိန်ရှိသောကြောင့်ဥက္ကမောင်တို့ပေါင်းတို့ဗာသစ္စာဖွဲ့ကြပါဘုရားဘုရားကညာသေးလားမညာပါဘူးမညာပါဘူးလို့ဘုရားခင်ကိုရမေကြီးကဆောင်းနှင်းနေစားလုံးနေတော့ရှင်ညီတော်နာနာရှိတော့ရှင်ဘုရားငကိုယ်တော့ကလည်းရွှေတုံးချေခွဲကြီးမှတ်တယ်အခုတော့ အရေးလေးတွေလည်းတွန်းလိုက်ကုန်ပါဘောလားဖေရလို့ဤတောင်းတနာလျှောက်ပါသေးတယ်ဟာမင်းဒုက္ခသစ္စာခန္ဓာကိုယ်ကြီးအမြဲနှိပ်စက်ခံနေရတာကွာစရာမီးလောင်နေတဲ့ဥစ္စာရေတွေတွန့်တာများတော့မြည်သူတို့တယောက်မှမလွတ်ပါဘူးကွာမင်းတို့အတုမရှိဘူးဆိုတာကဒါဆိုတာမဟုတ်ပါဘူးဒါတွေကအတူတူပဲလို့မှတ်လိုက်စမ်းပါ ဘုရားနဲ့တပြင်းပုဂ္ဂိုလ်တွေနဲ့ဘုရားမဲ့ဗျာတိရှိတာပဲသရာရှိတာပဲဥက္ကမောင်ရမှန်ပါဗျာခင်ဗျားတို့ကျွတ်တို့မှာရောရှိပါလားဗျာရှိကြတာကြီးပဲဆိုတာဒကာဓမ္မတွေမှတ်ထားတော့ဩဒကာဓမ္မတွေကတွေးတယ်မယ်လူကြီးတွေက ကြီးကြပြီကိုကြီးနေတာပြန်မသိလို့ဘောဗျာမှန်ပါကိုယ်လည်းတရားစားသူတို့ကြီးသလိုကြီးလိုက်နေတဲ့ဥစ္စာကလူကြီးတော့ကြီးလာပြီလို့သူတို့တော့သေကံကြီးတွေပဲလို့ထင်နေတယ် မဟုတ်ပါဘူးတဲ့ဒီလမ်းနဲ့ဒီစကားမရှောင်တန်းသွားနေတဲ့တန်းတူတွေပါလို့မှတ်လိုက်ရင်ဒါပြီးသွားတယ်ဟုတ်ပါဘူးကောင်းပြီဒါဖြင့်သရဗျာဒီမရဏခန္ဓာကိုယ်ထဲမှာရှိကြရဲ့လားရှိပါပါဗျာဘာသစ္စာရှိပါဒုက္ခသစ္စာပါဗျာဩနိုင်ခင်ဗျားတို့ခန္ဓာကိုယ်ကြီးကဘယ်ချိန်ကြည့်လိုက်ကြည့်လိုက်ဘယ်သစ္စာမှမရောပါလားမရောပါဗျာဘယ်သစ္စာမှမရောဘူးဒုက္ခသစ္စာပဲရှိပြီးဒီကလာနေတယ်ဆိုတာတော့သိကြပြီ ကောင်းပြီဒါဖြင့်ဒါဒုက္ခသစ္စာကိုဥက္ကမောင်တို့ဥအောင်တို့သိကြပြီနော်မှန်ပါပါဗျာသမှုရိယတဲ့ဒီဒုက္ခသစ္စာကိုသိလို့ရှိရင်ဒီဒုက္ခသစ္စာဘယ်ကလာသရုံဘယ်လိုကြောင့်ဖြစ်သရုံဆိုတဲ့အကြောင်းများသုံးသပ်ကြရလားလို့ခင်ဗျားကမေးတယ်မှန်ပါပါဗျာမေးတော့ဒီဒကာဓမ္မတွေမနေ့ကသင်ထားတော့ဒကာဓမ္မတို့ဒီသရဗျာဒီမရဏတွေကဘယ်ကများလာပါလိမ့်မတော့လို့စဉ်းစားကြည့်စမ်းပါ ဟုတ်ပြီတရားဓမ္မတွေကခန္ဓာ၅ပါးရှိလို့လာတာနော်ခန္ဓာ၅ပါးတွေကပေါ်လာတာဗျဘယ်တွေကပေါ်လာခန္ဓာ၅ပါးတွေကပေါ်လာတော့ဩခန္ဓာ၅ပါးကအကြောင်းသမှုရိယသစ္စာသရဗျာရိမရဏကဒုက္ခသစ္စာခန္ဓာ၅ပါးကကဲတူတူပြောကြပါစို့သမှုရိယသစ္စာခန္ဓာ၅ပါးကသမှုရိယသစ္စာသရဗျာရိမရဏတွေက ဒုက္ခဒုက္ခသစ္စာဒါမနေ့ကလည်းမတူတော့ဘူးတရားဓမ္မတို့ဒီနေ့သစ္စာကိုထည့်လာပြီဆိုတာသေချာမှတ်ပါအဲဥပအောင်ရေခန္ဓာ၅ပါးကဘာသစ္စာတော့သမုဒယသစ္စာဟောသူကအကြောင်းကိုဗျာနော်ခင်ဗျားတို့ကလောဘတစ်ခုတည်းလို့မှတ်မထားနဲ့ဒီခန္ဓာမရှိရင်ဒီစရာဗျာတိမရှိပါဘူးရှိပါမရှိပါဘူးဒါပြန်ဒီခန္ဓာကအကြောင်းသမုဒယသစ္စာ ဇရာဗျာဒီမရဏတို့ကအကျိုးဒုက္ခသစ္စာဆိုတော့ဩတရားဓမ္မတို့မှာမူတည်တုန်းကလည်းအမေဝံကောင်းနဲ့မှခန္ဓာ၅ပါးနဲ့မူတည်ခဲ့အခုပြန်မရောက်သေးတဲ့ပြင်နေတယ်တရားဓမ္မတွေမှာဇရာဗျာဒီမရဏတွေနဲ့မခွဲရနေရတယ်ဆိုတာလည်းရှင်းပြပါမှန်ပါပါအဲတရားဓမ္မတွေဘယ်သစ္စာနှစ်ပါးနဲ့ နေကြရပါလိမ့်မလို့ဆိုတော့ခန္ဓာ၅ပါးကသမုဒယသစ္စာဒီထံဩရဏရသေရတေကဒုက္ခသစ္စာခန္ဓာ၅ပါးကသမုဒယသစ္စာဩနာသေကဒုက္ခသစ္စာခန္ဓာ၅ပါးလည်းရှိကြရလားခင်ဗျားတို့ရှိပါပါအင်းအကြောင်းသမုဒယလည်းရှိရပဲအကျိုးဒုက္ခကြီးကလည်းဒကာရမတို့ကိုယ်တိုင်များတွေ့နေကြရသလားလို့မေးရင်လည်းဘယ်နဲ့ဖြေပါတွေ့ရပါဗျာอืมဒါဖြင့်ဒကာရမတို့ သစ္စာညာနဲ့သစ္စာသိတဲ့ညာနဲ့အခုဘုရားကဟောလိုက်တော့မှဩတို့ခန္ဓာ၅ပါးရတုန်းကလည်းရလာတာတို့ကဖြင့်လူဘဝမရရှူရထူးတယ်ဆိုပြီးဥက္ကမောင်တို့ကအောင်းမေ့ကြတယ်မကောင်းတဲ့အကြောင်းတရားကြီးပေါ်လာတာမှန်ပါပါဗျာဒါကြောင့်ဒီမကောင်းတဲ့အကြောင်းတရားကမကောင်းတဲ့အကျိုးတရားကြီးကိုဖြစ်စေတာပဲမှန်ပါပါသဘောကျလားမကောင်းတဲ့အကျိုးတရားကြီးကိုဖြစ်စေပါဗျာ ဒါဖြင့်ခန္ဓာ၅ပါးကသမုဒိယသစ္စာဥက္ကမောင်ဒီညာလေးရပါလားရပါဗျာဥပါဒံတို့ရကြရပါဗျာသရဗျာတိမရဏကဒုက္ခသစ္စာပါဗျာဩသစ္စာနှစ်ခုသိတော့ဒကာဓမ္မတို့သစ္စာဘယ်နှပါးသိရနှစ်ပါးသိပါဗျာကဲတခါသွားရအောင်ဆိုတဲ့ဒီခန္ဓာ၅ပါးများချုပ်သွားလို့ရှိရင်ဖြင့်ချုပ်အောင်ကျင့်ကြလို့ရှိရင်ဖြင့်သရဗျာတိမရဏလည်းမချုပ်ဘူး ချုပ်ပါပါသိကြပါလားသိကြပါပါဒါဖြင့်ခန္ဓာ၅ပါးချုပ်အောင်ကျင့်နိုင်တဲ့ပုဂ္ဂိုလ်ဖြင့်သရဗျာတိမရဏချုပ်ပါစေတော့လို့ဆုတောင်းပါသေးရဲ့လားတောင်းပါပါဘုရားဒါဖြင့်ခန္ဓာ၅ပါးချုပ်အောင်ချုပ်သွားတာကဘာသစ္စာဆိုကြမလဲသစ္စာပါဘုရားချုပ်အောင်ကျင့်တဲ့အကျင့်ကိုတော့ဘာသစ္စာဆိုလဲဩဒီလိုမင်းတို့အကြောင်းကျိုးဆက်ပြီးသစ္စာပါသိသွားလို့ရှင်းဖြင့်ကွာတဲ့ ဒီခန္ဓာကြီးကိုလည်းမလိုခြင်းမလိုခြင်းလို့ဇေယမရဏတွေလည်းကိုယ်ပိုင်ပစ္စည်းမဖြစ်ရမင်းတို့ဝတ်ကြွသွားတာပေါ့ကွာခန္ဓာကိုကြွသွားတာပေါ့ကွာနတ္တိခန္ဓာပရမဒုက္ခဆိုတဲ့အတိုင်းခန္ဓာရဲ့ကြီးတဲ့ဒုက္ခမရှိဘူးဆိုတဲ့ဥစ္စာဒီဒုက္ခချုပ်ကြဲကွာဇရာဗျာတိမရဏတွေကဲတခါတည်းတို့မျက်စွေတို့ချုပ်မချုပ်ချုပ်ပါပါဒါဖြင့်ခမည်းတော်နေတိုင်းလောက်ခိုင်းတယ်ဒီခန္ဓာအရှုခိုင်းတာက ဒီကံနဲ့ငါးပါးဘာဘာရှုခိုင်းတာကဥက္ကမောင်တို့ရိပ်မိရောပါဗျာ။အိုနာသေးလောက်အောင်ခိုင်းနေတာ။မှန်ပါဗျာ။ကဏ္ဍငါးပါးဖြစ်ပြရှုခိုင်းတာပါပါလေ။အိုနာသေးလောက်အောင်လုပ်တာပါဗျာ။ခင်ဗျားတို့ကမရှုကျင်ဘူးဆိုအိုနာသေးနဲ့နေပြစီအောင်။ဒီသဘောမသိရဘူးလား။မသိပါဘူး။မရှုကျင်ရင်ဘာနဲ့နေပြစီအောင်။အိုနာသေးနဲ့နေပြစီအောင်ဆိုတော့ဒီနေ့ဖြင့်လေလေလေးညောင်းလာတဲ့ စားလို့တော့လို့လည်းမကောင်းတာနဲ့ခေါင်းလေးကခဲတယ်လို့လေကနာတယ်လို့ဖြစ်နေမရှူသေးပါဘူးဆိုတော့မရှူသေးဒီအနာနဲ့နေုံမရှိဘူးမရှူသေးရဲ့မနဲ့ဆိုဒီပြာရင်းနဲ့နေုံပဲသဘောပါကြဩခင်ဗျားတဲ့ဒီကလည်းမနေခြင်းရှူရမှာဘူးဆရာမနေခြင်းလို့ရှိရင်လည်းမရှူဘဲနေနေုံမရှိဘူးဘုရားတို့ရုပ်ဆိုးနေလိုက်တာဆိုးဘူးလားဆိုးပါဘူးတပည့်တော်ဗျာမထိုင်နိုင်လို့မရှူဘူးဗျမအားလို့မရှူဘူးဗျ ဒီနေ့တော့အစာမကြေလို့မရှိဘူးဗျဝန်းသွားနေလို့မရှိဘူးဗျခေါင်းကိုက်နေလို့မရှိဘူးဗျအာမလေးဖြင်းတာလိုက်တဲ့ဒကာဓမ္မတွေဘယ်နဲ့ကြောင့်ပါလိမ့်မလို့လို့မဲတော့ဒါတွေမရှိအောင်လို့အရှုခိုင်းနေတာဒါတွေနဲ့နေပြရစီအောင်ဆိုပြီးမရှိဘဲနေလိုက်မှန်ပါပါဆိုရတဲ့စိတ်ထားဆိုတာကိုပေါ်ကြပေါ်ပါပါခင်ဗျားတို့စိတ်ထားဘယ်နဲ့နေလဲပေါ်ပါပါဒီနေ့မရှိဘူးဆိုရင်ဒီနေ့စိတ်ထားအတော်ရိုင်းစိမ့်တယ်လို့ဆိုတာ ဒီဟာနဲ့နေခြင်းနဲ့အိဗယ်ရောက်ဘူးလားရောက်ပါဘူးရှုလိုက်လို့ရှိရင်ဒီခန္ဓာ၅ပါးကမောင်မင်းမကောင်းဘူးမင်းမကောင်းဘူးဆိုလို့ရှိရင်ဖြင့်မင်းဟာသက်သက်နှိမ့်ဆက်နေတာပဲဆိုလိုက်လို့ရှိရင်ဒုက္ခသစ္စာခင်ဗျားတို့ညာအောက်တင်ရှင်ရင်မတန်တယ်မလို့ရှင်နဲ့ချုပ်သွားမှာမှန်ပါပါချုပ်သွားရင်ခொနဲ့ကခင်ဗျားတို့ကဲရောက်နေတဲ့အနာတွေပါရှိအောင်မလားမရှိပါဘူးရှုရင်မရှိဘူးဗျမရှိရင်ခံကျင်လို့ဝေဒနာနဲ့အတူတူနေကျင်လို့ဒီလိဗ္ဗာမရဘူးလားနောက်တော့တရားဓမ္မတွေဘုန်းကြီး အတိအကျသတိပေးရလို့ရှင်ဖြင့်ဝေဒနာဖြစ်လာလို့ရှင်ရှုတာရှုလိုက်ရှုလိုက်လို့ရှင်ဒီဝေဒနာဝေဒနာခန္ဓာဖြစ်သွားတာဝေဒနာခန္ဓာချုပ်ပြောက်သွားတယ်ဆိုလို့ရှင်ဒကာဓမ္မတို့ဝေဒနာရှိလို့မရှုဘူးဆိုရင်ဝေဒနာမြဲနှိမ့်ဆက်နေမှာမှန်ပါဗျာဝေဒနာရှုလို့ဝေဒနာခန္ဓာကိုဖြစ်စေကြံခန္ဓာဖြစ်စေကြဲ့ရရှုလို့သူတို့ဒီကားလို့ရှင်ဖြင့်အိဋ္ဌာချက်ပေါ်လာရင်မခင်ဗျားတို့နှိမ့်ဆက်တာမရှိတော့ဘူးမှန်ပါဗျာ ငါမဲ့မလို့ရှင်တော့ပါဘူးဆိုတော့မညံပေါ်လာအောင် ရှုလိုက်လို့ရှင်ခန္ဓာပါပျောက်သွားတယ်သူနှိမ့်ဆက်เสียရှိသေးရဲ့မရှိပါဘူးဗျာဒါပြန်ငါရမတွေစိတ်ကူးလွဲတယ်လို့ဘုန်းကြီးပြောတာကောခမရတို့ဟာဘုန်းကြီးကလွန်လွန်းတယ်လို့မဆိုပါနဲ့မှန်ပါဗျာရှုလိုက်ရင်ဘာဖြစ်သွားလဲရှုလိုက်လို့ရှိရင်ခொနဲ့ကခံစားနေရတဲ့ဝေဒနာတွေဘာဖြစ်သွားချုပ်သွားချုပ်သွားတော့ကိုခင်ဗျားတို့ကဆင်ခြင်လဲတာကဒီနေ့တော့ဝေဒနာကပြင်းထန်တာနဲ့ဝေဒနာက နှိစ္စနေတာနဲ့မရှုနိုင်အောင်ဖြစ်နေအမလေးတရားဓမ္မတွေဒီလိုမလုပ်ရဘူးဘုရားသခင်ကိုရမကြီးတွေကဒီလိုဆုံးမတာမင်းတို့ခန္ဓာရှိလို့ဒီဝေရဇာစရာပြာတိရှိတယ်လို့ခေါင်းကပြောခဲ့မှာမှန်ပါပါခန္ဓာမရှိအောင်တခါတည်းခမည်းတော်ကဖြစ်ဖြစ်ရှိပြီးဖြစ်ဖြစ်ဆုံးအောင်လိုက်လိုက်စမ်းပါလားဥက္ကမောင်တို့ကမှန်ပါပါလားလည်းဘာဖြစ်သွားမလဲခန္ဓာပါပျောက်သွားပါပျောက်သွားတော့ခင်ဗျာစရာပြာတိတွေပဲသွားနေမှာရှိပါဘူးဒါဖြင့်ခမည်းတော်ကဒီနေ့တော့ နေမကောင်းတိုင်မသာရှိလို့မရှိသေးဘူးဆိုတော့ဟိုရှုရမယ်အချိန်ကြီးဆိုတာကနေကောင်းတိုင်သာဖြစ်အောင်ကိုရှုရမယ်သဘောကျဘုန်းကြီးဇုတ်ကိုလို့များဆိုခြင်းသေးလားဇုတ်ကိုလို့မဆိုနဲ့ခင်ဗျားတို့ကမသိခင်ဗျားတို့ကဇွတ်လုံနေတာခင်ဗျားတို့အနာတော့ကင်းကျင်တယ်အနာကင်းကြောင်းတော့မလုပ်ဘူးမလုပ်ပါဘူးဗျာဥစ္စာရင်ဘယ်နဲ့လဲအနာတော့ကင်းကျင်တယ်ဆိုတော့အနာကင်းကြောင်းကိုမလုပ်ဘူးဆိုတော့ဥက္ကမယဒီနာဖဲတော့ကင်းမှာကင်းပါဘူး ကဲနောက်ပါကြဗလားလို့မေးလိုက်ပါတယ်ပါပြီနော်အနာရောက်လာရင်ဘာလုပ်ကြမလဲဖြစ်ဖြစ်ရှုဝေဒနာကြိုက်ရင်ဝေဒနာရှုသို့မဟုတ်ရင်တပြန်စိတ်ကြိုက်ရင်စိတ်ရှုရှုကျင်တာရှုတစ်ခုချုပ်ကုန်ချုပ်တာပဲဘောင်ရိပ်မိပဲဒါကြောင့်ဝေဒနာရောက်တဲ့အချိန်မှာဘာလုပ်ရမလဲဝေဒနာရောက်ပါဗျာအေးဖြစ်ဖြစ်ရှုရမယ်ဒုက္ခမဘာကြမှန်ပါအဲ့ဒါခမများတို့ လဲထားတဲ့ဆင်ခြေယနေ့ကစပြီးအော်သူဟာအလွဲကြီးလဲထားတာကိုလို့ဆိုတော့ပေါ်လာပေါ်လာဘူးလားဒီနေ့တော့ဗျာဘုန်းကြီးကမမဲတဲ့ထားပါတော့တရားဓမ္မတို့ဒီနေ့မင်းညပြန်တော့ရှုကြရဲ့လားမာလူရောဒီကပြန်ညောင်းတာနဲ့ကြိုက်တာနဲ့မရှုမိဘူးဗျာဝေဒနာကနှိမ့်ဆက်တော့ခဲနေတယ်ဩဖြင်းတာလိုက်တဲ့ဖြစ်ချင်းမပြောပါနဲ့တော့ရိမ့်မိမလားဘယ်လိုလုပ်ပြရမှာလဲ ဝေဒနာကိုဖြစ်ပြရှိပါမှာဖြစ်ပြရှိလိုက်လေရှင်းရင်ဖြင့်ခန္ဓာဘာပြောက်သွားမှာအနိစ္စတွေဖြစ်အနိစ္စဆုံးသွားပြီဆုံးသွားတဲ့နေ့တပင်လေခင်ဗျားတို့နှိမ့်ဆက်တဲ့သဘောဟာကခန္ဓာရှိလို့နှိမ့်ဆက်နေတာခန္ဓာပြောက်အောင်လုပ်တယ်လို့လုပ်လိုက်လို့ရှင်နှိမ့်ဆက်စရာချက်လေကွပါသေးရဲ့ပါပါဘုရားကဲဒါပြန်သုံးချရပါလားချရပါဒါဖြင့်မာလဲရှိပါဦးခင်ဗျာမမာလဲရှိပါဘူး ရှင်းမလားရှင်းပါပြီခိုင်းတာလုံလောက်ပဲကိုးကန်းတယ်ဥပါဒင်တို့ထုတ်ပြပါအောင်မနော်ဂရမတို့ခင်ဗျားတို့ဘုဇံတုတ်ဆိုတဲ့ကြားဘူးတို့ကြားပါပါဘုဇံတုတ်ကဘယ်အချိန်မှခင်ဗျားတို့ရွတ်ကြသရုံလို့မေးလို့ရှိရင်ဖြင့်ဘယ်ကာလမှာရွတ်ကြသရုံလို့မေးလို့ရှိရင်မမာတဲ့ခါရွတ်ကြမှန်ပါပါဘယ်ခါရွတ်ကြမမာတဲ့ခါရွတ်ပါ ဒါဘယ်ကလာတာတော့ပုဇဉ်တော့မမာတဲ့ခါမှရွတ်ရမယ်ဆိုတော့ဆိုဘယ်ကလာတာတုံးလို့အကြောင်းလက်တယ်ရှာဖို့ဒီကတည်းကကိုမြတ်ရှင်တို့ရေးမကြည့်ဘူးလားကြည့်ပါဘူးဟောဘုရားသခင်ကိုရမကြည့်ရရှင်စုံဒတို့ရှင်မကတ္တဗတို့မမာတဲ့အချိန်တို့ဘောင်းကဲလည်နာတွေဖြစ်နေတယ်ဥက္ကမောင်ကြီးမှန်ပါပါဖြစ်နေတဲ့အချိန်ကျတော့ဘုရားသခင်ကိုရမကြီးကတို့ခံစားနေရတဲ့ဝေဒနာတွေကတ္တဗကြီးလည်းမမာဘူးတဲ့ကွာ ဇုံဓာလည်းမမှားဘူးတဲ့ကွဇုံဓာဘုဇင်ကတ္တဗဘုဇင်ဆိုတာရှိကူဗျရှိပါဘူးအဲ့ဒါရှိတော့ဘုရားခင်ကိုရမေကြီးကလူမရှိရကြွဟာမင်းတို့ဘာမှပြတ်နေကြတော့ကွာဟာကောင်းကဲ့လည်းနာရင်နာတွေသုံးပြီဖျက်ဘောမင်းတို့ဖြင်းတာလိုက်တာကွာဘူးဇင်နှလုံးသွင်းပါလားကွာဆိုတော့ဘူးဇင်ဆိုတာခမည်းတော်ရှိတဲ့ဓမ္မဝိယတံဘူးဇင်ဆိုတာခမည်းတော်ဖြစ်ပြမြင်တဲ့ဉာဏ်ဆိုတာမှန်ပါပါ သဘောကျလားဝရိယသံဘောဇဉ်ဆိုတာခမည်းတော်မက်ကင်နဲ့ပါပြီးသားမနေဘူးလားမှန်ပါဘူးပိဋိပတ်တိသံဘောဇဉ်ဆိုတာသူနဲ့ဘာဆိုတာဖြစ်နေပါပြီးသားဥက္ကမောင်ရမှန်ပါဘူးရိမ့်မိဗလားအဲ့တော့မနဲ့ဒီခန္ဓာကိုရှုကြပါလားလို့သေသေးချာချာခိုင်းခန္ဓာကိုရှုကြပါလားလို့သေချာခိုင်းတော့ဩရှမကတ္တဗကြီးကငါဒါနဲ့ရန္တာဖြစ်သူရောက်ပြီးကြလားခန္ဓာစာသိမ့်လာကြတာငါကိုက ထူတာပဲမဲ့တာပဲဆိုပြီးကလာသူဓာပြန်မိခန္ဓာကိုနှလုံးသွင်းလိုက်လူမှမဲတဲ့ဖရာတောင်မပြန်သေးဘူးဝေဒနာမရှိတော့ဘူးရိပ်မိဒါဝေဒနာရှုလို့ဥက္ကမောင်ရဲ့ကျေးဇူးများပုံဟုတ်လားမှန်ပါဗျာအဲခင်ဗျားတို့ကတော့ရှုရမှာကိုရွတ်ရမယ်ဖြစ်နေလို့ခက်မှန်ပါဗျာသဘောကျဘာလို့အောင်မှာရှုရပါဘူးသဘောကျကြ ဘာဝိတာဘုလိတာလို့ဘုရင်အကျယ်မှာမလာဘူးလားလာပါဘူးဘာဝိတာပွားရမှာဘုလိတာချိန်မှများစွာရှိရမယ်ဆိုတာဥပအောင်တန်ရရှိဖို့လိုသေးလားမလိုပါဘူးရှင်းကြပါလားဒါပြန်ခင်ရတဲ့ဒီကရှင်းဒီနေ့တော့နေမကောင်းလို့မရှိနိုင်ဘူးခင်ဗျာဟုတ်လားကောင်းကြိုက်နေလို့မရှိနိုင်ဘူးလယ်နာနေလို့မရှိနိုင်ဘူးအညောင်းတွေကထူလွန်းလို့မရှိနိုင်ဘူးနေ့လည်ကပန်းလာလို့အမောဆိုင်လို့မရှိနိုင်ဘူးအော်ဖြစ်မှဖြစ်ရတယ်အဲ့ဒါတွေအကုန်ပြောက်တဲ့ဆေးမရှိနိုင်ဘူးဆိုတော့ ကြောက်တဲ့စေမတော့ဘူးလို့ပြောရတဲ့အတူတူကြားနေတယ်ပြပါဗျာသဘောပါလားပါပါဗျာကဲတကယ်ရှိမူလေးပြောင်းကြအောင်ဗျာပြောင်းတတ်ပလားဘယ်လိုပြောင်းမာလဲရှိမာလဲရှိပါအေးမမပို့ရှုပေါ့ဗျာမှန်ပါပါမာတဲ့ခါလဲရှုမာတဲ့ခါရှိရင်ဝေဒနာတားပြီးသားဖြစ်အဲမမာတဲ့ခါရှုလိုက်ရှိရင်ဝေဒနာပြောက်စေတဲ့ဆေစားပြီးသားဖြစ်မှန်ပါပါဒါရနေတတ်ကြပါကောင်းပြီဒါဖြင့်ဓမ္မတို့ ဩဒီလိုရှုရမှန်းသေးတာကမက္ခသစ္စာအဲ့ဒါဒီဝေဒနာတွေနဲ့ကွာခန္ဓာပါပြောင်းမသွားဘူးအဲ့ဒါဘာသစ္စာအဲ့ဒီလိုလောက်ပါဒီလိုအကြောင်းကျဆက်ကြကြမှာရှင်းမလားဒါဖြင့်ပြန်မဲတယ်ပြန်မဲတယ်ဒကာဓမ္မတို့ဒီတရားအမှန်ရေးကြည့်နေပါတယ်အတွင်းကြောင့်သုံးသပ်ကြရလားဆိုသစ္စာလေးပါမင်းတို့ပြီးပြီးလောက်ကြရလားလို့ဥက္ကမောင်ရမဲလိုက်တာမှန်ပါပါ သေဇရာဇရာဗျာတိမရဏကဘာသစ္စာသစ္စာပါဗျာခန္ဓာ၅ပါးကသမုဒယသစ္စာပါချုပ်အောင်ကျင့်တဲ့ကျင့်ကသစ္စာပါအဲမက္ကသစ္စာချုပ်သွားတော့ဩဒီလိုกว่าတဲ့ခန္ဓာ၅ပါးမှာဩနိရောဓဖြစ်ရှင်လို့ရှင်ဖြင့်ရှုပွားမှနိရောဓဖြစ်မှာပါလားဆိုတော့ပေါ်ကြသေးဘူးလားပေါ်ပါဘူးဒါကြောင့်ဘယ်ခေါင်းကြိုက်တယ်ခေါင်းကြိုက်တဲ့နေရာလားဖြစ်ဖြစ်ရှုချသဘောကျလားလဲနာတယ် ဘုရားတော်မှမကြွသေးပါဘူးဟိုဝေဒနာတွေအကုန်ပြောက်ကုန်ပါပြီဆိုတာသဘောကျနောက်မှရှင်မကတ္တဗရှင်စုံတော်တို့တို့ဒါနဲ့နိဗ္ဗာန်ရလာပြီချမ်းသာတာကြီးရလာတာတို့ကောလျှော်တော်တော်လုပ်နေတာဘုရားလာတတိပေးလို့ပါလားဆိုပြီးသူတို့ကသူတို့ ပြန်ရှုလိုက်ပြီနဲ့ပြိုင်နေတဲ့ဥက္ကမောင်ရေလူမှမေးမပြန်သေးဘူးသူတို့မှဝေဒနာချုပ်ကုန်ပြီမှန်ပါပါတပတ်ကြပါ ရှင်းပြီနော်အဲကုမောင်ရေဆရာဝန်ခေါ်ဖို့လိုသေးလားလိုပါဘူးဗျာဇိလည်းသက်သာသေးတယ်နိဗ္ဗာန်လည်းရောက်သေးတယ်ခင်ဗျားတို့ဟာရှင်းပြီလားဇိလည်းသက်သာသေးနိဗ္ဗာန်လည်းရောက်နိုင်သေးတယ်ဆိုတဲ့ဥစ္စာဖြင့်တဲ့ဒီတဲ့ရှိကောင်းတော့ဖြင့်ဥပါရင်ရှိသေးရဲ့မရှိပါဘူးဗျာသဘောပါကြလားကဲဒါဖြင့်သစ္စာဘယ်နှပါးသိသွားကြသိပါပါအဲတစ်ခေါက်ပြောပါအောင်ဇေယျဗျာတိမရဏကဟောဒီရှင်နာခန္ဓာ၅ပါးကသိပါပါ ချိုးအောင်ကျင့်တဲ့ကျင့်မရပါဘူးအဲချုပ်သွားလို့ရှင်မရပါဘူးဟောနိရောဓသစ္စာဆိုတာဒီခန္ဓာထဲမှာနိရောဓရှိတာပါဒီခန္ဓာဆုံးမှနိရောဓပါလားဆိုတာပေါ်သွားတယ်နိဗ္ဗာန်ဘယ်မှာရှိတုံးအဲဒီခန္ဓာအဆုံးဆိုတော့တလားများတော့ခန္ဓာအဆုံးပဲရိပ်မိဗလားအဲ့ဒါနိဗ္ဗာန်ရောက်ခြင်းလို့ရှိရင်ခမည်းတော်ကနေပြီးဒီကလာတေယွကျွန်းသွားခြင်းသွားလိုက်အောင်မရောက်မရဘူးဒီခန္ဓာအဆုံးမှရှိနေတာဟုတ်လား ဒီခန္ဓာဆုံးမှရှိနေတော့ခန္ဓာတော့ဆုံးအောင်မလုပ်ဘူးဆိုရင်ဥက္ကမဘယ်သွားတော့မရဘူးမရပါဘူးဗျာဒါဝိရုသတိသရကတွေကရောဟိတနတ္တတွေဟာဒီတိုင်းသူတို့ခြေချင်းလျှောက်ရှာလို့ဘယ်တွေ့ကြတယ်လို့ထုံးစံရှိရလားရှိပါဘူးဗျာသဘောပါကြပါပါဗျာကိုင်းဒါပြန်ဓမ္မတို့ဝေဒနာပေါ်တိုင်းပေါ်တိုင်းရှုတတ်ကြပါလားရှုတတ်ပါဗျာရှုတတ်တဲ့ညာငါးပါးသစ္စာမဂ္ဂသစ္စာရှုလို့ချုပ်သွားတာကနိဗ္ဗာန်ပါဗျာဟောဒါကြောင့်ဝေဒနာနိရောဓနိဗ္ဗာန် ဝေဒနာနံခယောဘိက္ခုသဘောကျဝေဒနာနံဝေဒနာတို့ခယောကုံရှိရင်တော့ဘိက္ခုယံသည်ဟုတ်လားနေဆာတော့နေတနောတဏမရှိသည်ဖြစ်ပြိနေဘူးတော့ကိလေသာပြိနေဗံစံသည်ဟောသည်ဖြစ်တယ်ခန္ဓာသာရှိတယ်ကွာကိလေသာကိလေသာတော့ချုပ်ငင်းတော့အဲ့ဒါတန်ရုပ်ပါဠိတော်ပါပဲဆိုသဖြင့်ဩော်ဒါဖြင့်တို့ဒီလိုသုံးတတ်တဲ့နေရာသစ္စာသိတဲ့သုံးတတ်တဲ့နေပါလားဆိုတာသိသိချာချာပေါ်လာ ပေါ်လာလေဘူးလားပေါ်ပါဘူးသစ္စာဘယ်နှပါးသိရဒီပါးအဲ့ဒါအနုဓမ္မစာရီกว่าတယ်အခုဟာမင်းတို့ကအလုံးလုံးနေတာกว่าတယ်တရားအတိုင်းကျင့်တယ်ဒုက္ခသစ္စာရှိလို့ဒုက္ခသစ္စာသိနေတာလေ၎င်းဒုက္ခသစ္စာဆုံးတော့နိရောဓသစ္စာသိနေတာဆိုတော့ကဲတရားရှိလို့တရားသိနေတာကဥက္ကမောင်ကြီးတရားရှိတာကဒုက္ခသစ္စာတရားသိနေတာကမဂ္ဂသစ္စာမဂ္ဂသစ္စာတရားရှိနေတာကဒုက္ခသစ္စာတရားသိနေတာကမဂ္ဂသစ္စာ ဩဒါဖြင့်တရားရှိနေတာကဒုက္ခသစ္စာတရားသိနေတာကမဂ္ဂသစ္စာဟုတ်လားအဲ့ဒီသိခံနေတဲ့တရားချုပ်သွားတာကသဘောကျလားချုပ်တာသိနေတာကမဂ္ဂသစ္စာဆိုတော့ဒီတိုင်းခမရတို့နေလိုက်လို့ရှင်နိဗ္ဗာန်ဟာဥပအောင်တို့သိနေပါလားနေပါပါအခုဝေဒနာချုပ်အခုဒီနေရာနိဗ္ဗာန်ပဲမှန်ပါပါ ရှင်းတတ်ကြမလားဓမ္မတို့ဒီလိုသုံးသပ်သွားရမှာကွာကဲပထမသုံးသပ်ကလေးကသစ္စာလေးပါပေါ်လာပေါ်လာဘူးလားပေါ်ပါဘူးကဲရှေ့ဆက်ကြအောင်ဆိုဓမ္မတို့အဓိကန္တာ၅ပါးဆိုတဲ့နှစ်နံပါတ်ဘယ်ကများလာပါလိမ့်မလို့လို့မေးဖို့မလိုဘူးလို့ပါပါအင်းဓမ္မတို့မနေ့ကဘယ်နဲ့တဏှာဩဒါဖြင့်တဏှာကလာနော်ဒါဖြင့်ဒီကြတာဘာကြောင့်ဆိုခမောကြီးတဏှာကသမုဒိယသစ္စာ ခန္ဓာ၅ပါးကတဏှာကခန္ဓာ၅ပါးကဩဒါဖြင့်ခမရတို့ဒီသမုဒယသစ္စာကိုလည်းသိပြီဒုက္ခသစ္စာလည်းသိပြီသိတဲ့ညာကလည်းမကသစ္စာပဲဆိုရင်ဒီသမုဒယနဲ့ဒုက္ခများချုပ်သွားရင်ဘာဖြစ်မှထင်ကြဒီလိုသစ္စာပြန်သိပြန်မှန်ပါပါသစ္စာပြန်သိသွားပြန်ပြီတဲ့ဓမ္မတို့ကံပြန်ပြောပြန်ပြောပြန်ပြောဒါ ဘုရားပွတ်မှပေါ်တဲ့တရားဆိုတဲ့ဒီတရားမှန်ပါဗျာဘုရားရှေးဥစွာတရားဟုဟောနိုင်တယ်ဆိုတဲ့ဥစ္စာတရားတော်မလို့သစ္စာဟောတယ်မှန်ပါဘယ်ဘုရားလာလာပါဟောလိမ့်မလို့လို့ခင်ဗျားတို့မစင်စားနဲ့ဒီသစ္စာပဲဟောမှာပဲမှန်ပါဒါပြန်တရားဓမ္မတို့တဏှာကဘာသစ္စာသမုဒယသစ္စာမင်းဖြစ်ပေါ်လာတဲ့ကြိုးခန္ဓာ၅ပါးက အင်းသိတာလေးကအင်းသူတို့ကချုပ်အောင်ကြံ့သွားလို့ရှိရင်ချုပ်လိုက်သွားရင်ချုပ်သွားမယ်ဆိုဘာသစ္စာဩဒီလိုဒီလိုခမရတို့အကြောင်းကိုသိသိသိသိပြီးသွားကြစမ်းပါဆိုတာကောဒကာဓမ္မတို့ဒီနေ့ရေးလဲပလားရေးလဲပါဗျာရှင်းသွားပြီခမောင်မှန်ပါပါရှင်းသွားပြီရှင်းသွားပြီဂိုင်းဒကာဓမ္မတို့ ကျင့်ရမှာကတော့ဖြင့်ခொနဲ့ကနှစ်ခုကျင့်လဲနိဗ္ဗာန်ရောက်တာပဲယခုနောက်ပြောတဲ့နှစ်ခုကိုကျင့်မြန်ရင်ကောနိဗ္ဗာန်ရောက်တာကြီးပဲဆိုတာကဖြင့်နိဗ္ဗာန်မရောက်တဲ့တရားကောမရှိဘူးပြန်ပြောပါအောင်တရားဓမ္မတို့ခန္ဓာ၅ပါးကဘာသစ္စာသူ့အကြောင်းကအဲသမှုရိယသစ္စာအဲဒါကြောင့်အကြောင်းသမှုရိယအကြောင်းအကျိုးဒုက္ခသစ္စာပေါ်တယ်ဒီလိုသိနေတဲ့ဉာဏ်လေးကအဲဒီဉာဏ်တိုင်းပဲ ကယ်ဓမ္မသူတို့တို့ခုချိုးအောင်ကျင့်လိုက်လို့ချုပ်များသွားရင်ဘာဖြစ်ပြန်လဲအဲ့ဒီကြတယ်တဏှာနိရောဓနိဗ္ဗာန်ဖြစ်ပြန်တဏှာချုပ်သွားရင်ခန္ဓာချုပ်တာတဏှာနိရောဓနိဗ္ဗာန်ဖြစ်တယ်ခုနကတော့ကတော့ခန္ဓာနိရောဓနိဗ္ဗာန်အခုကတော့ဟောနိဗ္ဗာန်ဒီနှမျိုးတဲ့ပုံမရှိဘူးကြတယ်တဏှာချုပ်အောင်ရှုတယ်နိဗ္ဗာန်ရောက်တာပဲခန္ဓာချုပ်အောင်ရှုတယ်နိဗ္ဗာန်ရောက်တာပဲဆိုတော့ဩခင်ဗျားတို့ နိဗ္ဗာန်ရောက်တရားဘယ်အများရှိပါလိမ့်မလို့ဆိုတော့ကိုယ်ခန္ဓာထဲမှာပဲရှိနေတယ်နိဗ္ဗာန်ရောက်ကြောင်းတရားလည်းကိုယ်ခန္ဓာထဲမှာပဲနိဗ္ဗာန်ကလည်းဒီခန္ဓာဆုံးမှာပဲရိပ်မိကြပါလားဂိုင်းဒါဖြင့်တရားဓမ္မတို့ရှေ့တလန်းတက်ကြပါအောင်ဆိုသစ္စာနှစ်ခါသစ္စာလေးပါးနှစ်ခါတွေ့သွားပြီနော်ကဲသွားကြအောင်ဆိုတဏှာပဲကလာပါလိမ့်နော် အာရဏ12ပါးအဲအာရဏ12ပါးကလည်းလာတဲ့အာရဏ12ပါးမြန်မာလိုသုံးလိုက်တော့ခင်ယမင်ယပစ္စည်းဖြစ်သွားတယ်12ပါးပေါ့ဗျာနော်ရိပ်မိကြတဏဘဲက လာပါလိုက်ခင်ယမင်ယကလာခင်ယမင်ယကလာတယ်ဆိုလဲပန့်တာပဲနော်ဒါပြန်ခင်ယမင်ယကဘာသစ္စာလဲတဏက ဒုက္ခသစ္စာဒီလိုသွားရမှာကွာမင်းတို့ကတဏှာသမှုတွေကတရုံနဲ့ယူထားလို့လွဲနေတာမှန်ပါပါရှင်းမလားရှင်းပါခင်ယမင်ယမရှိဘဲနဲ့တဏှာကပေါ်ပါပေါ်ပါဘူးဒါပြန်ခင်ယမင်ယကအဲတဏှာကအင်းသိတဲ့ညာလေးကအဲဒါခင်ယမင်ယဆုံးသွားမယ်ဆုံးအောင် လုပ်လိုက်မယ်ဆိုရင်ဘာဖြစ်မလဲအကုန်နိဗ္ဗာန်ရောက်တဲ့တရားကြီးပေါ်ကြဗလားဩနိဗ္ဗာန်ရောက်တဲ့တရားတွေဟာတို့တရားရှုလဲနိဗ္ဗာန်ရောက်မှာပါ ဒါရှုလေဒီဘက်ဟာရှုကောအဲဒီဘက်သုံးခုရှုကောအော်နိဗ္ဗာန်ရောက်တရားတွေပုံနေပါရဲ့သားနဲ့ဒီထက်ဘယ်ဟာများလို့ရပါမတော့ကျုပ်ဖြင့်နိဗ္ဗာန်ရောက်တရားမတွေ့သေးပါဘူးဆိုလို့ရှိရင်မြပရိလည်းပဲဆိုရှာတာပဲဟုတ်ဘူးလားဘာလည်းပဲဆိုမြပရိလည်းပဲဆိုပြီးကြလားဘေးမှာလျှောက်ရှာဘေးမှာလျှောက်ရှာတော့ရှာလေဝေးလေမှန်ပါပါဘာကြရှာလေဝေးလေအဲ နိဗ္ဗာန်ရောက်တရားဘယ်မှရှိပါမလို့ကျုပ်ဖြင့်အခုရောက်အခုလိုရင်လေအင်းနိဗ္ဗာန်ရောက်တရားကဒီခန္ဓာကရင်လည်းပြုံးပါလိမ့်မယ်တဏှာကရင်လည်းပြုံးပါလိမ့်မယ်ဘာဖြစ်လို့ပြုံးတာတုံးဆိုတော့မသိတဲ့လူအတွက်ဟိုကနေပြည့်ကလာပြုံးတယ်နိဗ္ဗာန်ရောက်တရားကပြုံးတတ်မယ်ဆိုပြုံးမှာပဲနိဗ္ဗာန်တရားကတဏှာဖြစ်ပဲရှိတယ်နိဗ္ဗာန်ရောက်ကြမှာခန္ဓာဖြစ်ဖြစ်ရှိဘူးအာရဏဖြစ်ဖြစ်ရှိဘူးသုံးအောင်ရှိရင်အကုန်ရောက်မှာကြီးပဲ ကမမရောက်တာပါသေးရဲ့မပါပါဘူးအဲ့ဒါကြောင့်ဒကာဓမ္မတို့သူပြန်အသက်ကလည်းကြည်ဝေဒနာကလည်းထူနေနိဗ္ဗာန်မှရောက်ပါတော့မလားဩနိဗ္ဗာန်ရောက်တဲ့တရားအသက်ကကြည်တာကလည်းစရာရှုလိုက်ရင်နိဗ္ဗာန်ရောက်တော့မယ်အဲဝေဒနာကများတယ်ဆိုဝေဒနာရှုလိုက်ရင်နိဗ္ဗာန်ရောက်မှာအဲ့ဒါသူကညီလုံးများထုတ်အသက်ကလည်းကြည်ပြန်ဝေဒနာကလည်းထူပြန်ဒီဘဝဒီမြတ်ထမရဲ့လျှော့များပြက်လိုက်တယ်ဖြစ်မဖြစ်ရလေဗျာဟမ်တရားတွေ့ပြီးတော့ဘာဖြစ်နေလဲ တရားသူကတွေ့နေတယ်လို့သူစိတ်ထဲထင်ရလားထင်ပါဘူးသူကြီးတွေကြည့်လေအသက်ကလည်းကြီးပြန်တယ်ဆိုတော့အသက်ကြီးလို့ရှိရင်ဒါဒီတိုင်းဝနဲ့မှာရှိတယ်ဇရာဆိုတဲ့ဒေသောရှုလိုက်လို့ရှိရင်မရဘူးလေရရပါဘူးအဲ့ဒါသူအသက်ကြီးတာကောကအသက်သာကြီးတယ်ဆိုဘာကြီးနေတယ်လို့သိတာဘ ᱹ ကြောင့်ကြီးတယ်လို့ तू မသိတော့မရှိတော့ဘူးပေါ့ဗျာမှန်ပါဗျာအခုတော့ဒေသောကြောင့်ရင့်ကျက်ရတယ်ဆိုတာသိတော့ အဲခန္ဓာကိုယ်ရဲ့တေဇောဓာရှုနေလိုက်လို့ရှင်းတယ်ဥပါအောင်နိဗ္ဗာန်မရောက်ဘူးလေရောက်ပါဘူးသဘောကျတေဇောသိမ့်ကဘာကြီးပါသိမ့်တာဗျာဝေဒနာရလည်းထူးနေတယ်ဒါကြောင့်ဒီဘဝဒီမြတ်ဓမ္မရဲ့လို့ဥက္ကမောခမည်းတော်ကြီးချင်းကြီးမနော်သစ္စာမသိရင်ကြီးချမ်းအသက်ကလည်းကြီးပြန်ဝေဒနာကလည်းပေါ်ပြန်ခုမှလည်းတရားတွေ့တော့ရပါဘူးကျွတ်တို့အမှန်တချို့တရားဓမ္မတွေကတခါတည်းဘိုင်းမလဲနောက်ထိုင်လိုက်တယ်အတော့လျှောတယ် မလျှော်ဘူးလားသူပြောတာကသူထဲမှာအသက်ကလည်းကြီးပြန်ဆိုတော့ဩဇရာဇရာသူသိမြင်တယ်ဇရာကိုသိပြီတကယ်လားဇရာကဒုက္ခသစ္စာသိတာကမဂ္ဂသစ္စာဖြစ်ပါရဲ့တဲ့ဒကာဓမ္မတွေကဒါမဂ္ဂသစ္စာလို့လည်းမသိလိုက်ဘူးမဂ္ဂသစ္စာသဘောရောက်အောင်လည်းမရှိဘူးအဲ့ဒါကြောင့်ဥက္ကမရသူကြီးလုံးဒီကားလို့ဆိုလို့ရှိရင်ဖြင့်ရမပစ္စည်းမြင်ပြီးဒီကလာမလို့ခြင်းနဲ့ညီလုံးဖြစ်မှန်ပါဗျာဘယ်တော့ဆိုးသွားသွားဆိုးသွား သူညည်းတာညည်းပုံလေဥက္ကမောင်တို့ခင်ဗျားလည်းညည်းတတ်မှာပါပဲတဲ့ဥက္ကမောင်ဘယ်နဲ့ညည်းတယ်အသက်ကလည်းကြီးပြန်ဟမ်ဝေဒနာလည်းထူပြန်ကျုပ်တော့ခင်ရမှထင်ပါဘူးဘောကြလိုက်တာဓမ္မတွေအခုဘောကြလိုက်တာဆိုတာသဘောကျအသက်ကြီးရင်သက်ကြီးတယ်ဆိုတာကိုဖြစ်ဖြစ်ရှုဒါနိဗ္ဗာန်ရတော့တာပဲသဘောကျလားအနာများပြန်ရင်ကောဝေဒနာအနာဖြစ်ဖြစ်ရှုလိုက်လို့ရှင်လည်းဥက္ကမောင်ဘာဖြစ်မလဲနိဗ္ဗာန်ရသူကနိဗ္ဗာန်ရမယ့်တရားကိုပေါ်နေတယ်သူတဏ္ဍာမှာ အဲ့ဒါသူရတော့မှမဟုတ်ပါဘူးတဲ့ခွာကြနေတယ်ထိပေါက်နေတာသူကနံပါတ်မမှတ်မိတာနဲ့ကိုမသိတော့ဘူးရိပ်နေပလားကဲဥက္ကမောဘလောက်နဲ့နာသွားတော့နဲ့နာပါဘူးကဲဒါဖြင့်နောက်ကြီးတဲ့အထဲမှာနိဗ္ဗာန်ရောက်ပါတယ်လို့မှတ်ကြသဘောကျကြီးတဲ့အထဲမှာကြီးကြတယ်မှာခင်ဗျားတို့ဘယ်နှမြန်ကြီးလေရှိတယ်အသက်ကလေးကြီးပြန်ဘုရားနာလည်းထူပြန်ဆိုတော့ဒါရှုစရာတွေပေါ်နေတာအသက်ကြီးတော့စရာကိုရှုလို့ဗျာ ဘောကြလားသရဆိုတော့အခုဆရာဘုန်းကြီးလည်းဖော်ပြောတယ်တေဇောနော်လို့ဆိုတော့ဒီပူပူတဲ့ရုပ်ကလေးကပူလိုက်အဲနည်းနည်းပူလိုက်များများပူလိုက်ခဏခဏဖြစ်ပြမတွေ့ရဘူးလားဗျတွေ့ရပါဘူးအဲသူကနှိမ့်ဆက်နေတယ်ပိလိနာတာသဘောကမရှိဘူးလားအဲ့ဒီသစ္စာဆက်အောင်လားနှိမ့်ဆက်ပြန်ပြီနှိမ့်ဆက်ပြန်ပြီလို့သာရှုနေဥက္ကမောင်မရဘူးလေရမရပါဘူးနှိမ့်ဆက်ပြန်ပြီလဲသိတာဒီနှိမ့်ဆက်တာနဲ့မနေရင်ဘူးဆိုတော့ညာမလာဘူးလားမလာပါဘူးအဲလာလို့ရှိရင်လည်းနှိမ့်ဆက်တာတွေအကုန်ချုပ်သွားရင်လည်းဘာခေါ်ကြမလဲ နိဗ္ဗာန်ပဲဆိုတာဥက္ကမမသေးကြဘူးလားသိပါပါအင်းဒါနဲ့ကျုပ်ကအသက်ကလည်းကြီးပြန်ဆိုတော့ခဲ့သွားမခဲ့ဘူးလားခဲ့ပါဘူးဒီတဲ့အသက်ကြီးတွေများလဲစောင်းပြောနေတယ်လို့အောက်မေ့မနေနဲ့နော်အောက်မေ့မနေနဲ့ဥဝကဒီတဲ့အကြီးဆုံးတော့ဖြစ်နေတယ်နဲ့ဘယ်လိုမှမတင်နဲ့အသက်ကြီးလေသူကသစ္စာပေါ်လေးလေးမှန်ပါဘူးဝေဒနာထူးလေးလေးမှန်ပါဘူးသစ္စာပေါ်လေးလေးသစ္စာပေါ်လေးလေးပဲသဘောကျအဲ့တော့ဒီသစ္စာဒီကျွတ်တို့ဒီဝေဒနာကလည်းဒုက္ခသစ္စာပဲမှန် အိုရတဲ့စရာကလည်းဒုက္ခသစ္စာအဒုက္ခသစ္စာဆိုလို့ရှိရင်ဒုက္ခသစ္စာကိုပြိဉ္ဉာနဲ့ကျွတ်တို့ကပိုင်းခြားနိုင်အောင်မဲ့နဲ့ပိုင်းခြားပါလားမရမယ်တရားလို့ဆိုလို့ရပါမရပါဘူးဒုက္ခမပိုင်းခြားဘဲနဲ့နိဗ္ဗာန်ရောက်တဲ့ဖရာများတွေ့ဘူးရလားတွေ့ဘူးပါဘူးနိဗ္ဗာန်ရောက်တဲ့ရဟန္တာရောမရှိပါဘူးသူဘောင်းညီလုံးထုံးနေတော့ဒုက္ခရောက်မယ်တရားဒုက္ခရောက်မယ်တရားတွေကိုဒုက္ခရောက်မယ်တရားပိုင်မနေနဲ့သိအောင် လုပ်နေပြီးဘူးလားအခုတော့ဒုက္ခရောက်တယ်နဲ့ကြုတ်တော့မရတော့ပါဘူးဆိုတော့ဘာကြတော့ရရမယ်ဥစ္စာဘယ်နဲ့ဖြစ်သွားလဲရရမယ်ဟမ် ရှောင်တဲ့အဓိပ္ပာယ်မရဘူးလားဟုတ်ပါဘူးဒါရင်ဥက္ကမောင်မသိတဲ့လူကတော်တော်ခက်ပါလားခက်ပါဘူးကလေးလေးရွှေကောက်ရတယ်လို့ဖြစ်နေတယ်ဟမ်ကလေးလေးရွှေကောက်ရတာဥက္ကမောင်သုံးလိုက်ကြလားမသုံးတတ်ပါဘူးဗျာဒီမလားဒီဒကာရမတွေဘယ်နဲ့ဖြစ်ရွှေကောက်ရရွှေကောက်ရတယ်လို့ဖြစ်နေသုံးတတ်ကြရလားသုံးလိုက်မယ်ဆိုလို့ရှိရင်ဖြင့်ဒါအမှန်ဖို့တန်တဲ့ညံပဲလို့ဆိုရင်လည်းမလို့ဘူးပေါ့ဗျာဟုတ်ပါဗျာရှင်းကြပါလားကဲဒါဖြင့်အသက်ကြီးလာရင်လည်းမလုပ်မယ် ကြီးတတ်တဲ့တေဇောကိုကြီးအောင်လုပ်နေတဲ့တေဇောဖြစ်ဖြစ်ရှုဝေဒနာထူးလိုက်ဝေဒနာဖြစ်ဖြစ်ရှုလိုက်အဲ့ဒီဖြစ်ဖြစ်ဆုံးရင်ဘာခေါ်ကြမလဲနိဗ္ဗာန်ရှုတဲ့ဉာဏ်ကဒါနဲ့မဉာဏ်နဲ့နိဗ္ဗာန်ပေါ်ဖို့ရာကိုခမည်းတော်ကိုတရားကနာရှုပါဆိုပြီးအိဟိပတ္တိကောအိဟိလာခဲ့ပတ္တရှုကဲဒီပါဠိတော်နဲ့မကိုက်ဘူးလားဘာတော့အိဟိကပတ္တက အဲ့ကလာလိမဆိုနဲ့ဥက္ကမရှိသံပါနေတယ်လာခဲ့တာလို့မှန်ပါပါရင်းပြီဗလားအဲ့ကပါတော့လာခဲ့တယ်ဝေဝေဒနာကလာခဲ့လာခဲ့လို့ခေါ်တယ်ဟုတ်လားခင်ဗျားတို့ကဘာလို့အောင်ပတ်တာကပါတော့အဲလာခဲ့ရှုပါလို့ဟိုကခေါ်နေဒီနေရာရှုဒီနေရာရှုလို့ခေါ်နေတာမှန်ပါဟုတ်လားမလဲမရှုနိုင်ဘူးမင်းနဲ့ငါနဲ့ရံပြရလိမ့်မယ်ဆိုရင်တော့မတတ်နိုင်ဘူးရင်းပြီဗလားခင်ဗျားတို့အရံပြနေတာများတယ် ဝေဒနာပေါ်လာရင်ပါလို့နေရရံပြည့်နေတယ်ဖြစ်ပြက်ကိုမရှိဘူးကျုပ်မှာဖြစ်ရလေချင်းကြည်စမ်းပါအောင်အနာပန်ခြေတော့ကလေးအနာပောင်ခြေတော့လူလာတိုင်းထိုးပြနေတာဘယ်နဲ့ဖြစ်နေရှင်းပြီဗလားအတော်မဆိုးဘူးလားခိုင်းတာဖြင့်ဒကာဓမ္မတို့နိဗ္ဗာန်ရောက်မဲ့တရားကိုပဲလဲခင်ဗျားတို့ဒီသူကနိဗ္ဗာန်ရောက်မဲ့တရားကအေဟိပတိကောအေဟိလာခဲ့ပါပတ္တကရှုပါလို့ပြောပါရဲ့တန်းနဲ့ခင်ဗျားတို့ကမရှုခြင်းဘူး ဒီဟာကိုကြက်တည်းမရှိဘူးဒီလိုလောက်ကြတယ်မှန်ပါပါဗျာဒီအနာကြက်တည်းမရှိဘူးမှန်ပါပါတပည့်ကြလားပရိယောတောင်ထုံးမှဖြင့်နိဗ္ဗာန်ရောက်မယ်တရားခေါ်နေတာပရိယောထုံးမှလို့စိတ်ကူးတပည့်ကြဒီလောက်ရုပ်ဆိုးနေတာတော့ဖြင့်နိဗ္ဗာန်ရမှရပါမလားတရားဓမ္မတို့မရပါဘူးဒါတရားရှိပြောင်းလဲတတ်ဗလားပြောင်းလဲပါဗျာအသက်ကြီးရင်လည်းဘာရှုကြမလဲသေသောကြအနာများရင်လည်းသေနာပါဘူး အဲ့တော့သူတို့ကခမည်းတော်ပါဇက်ကထွက်လာတာကသူတို့ကခေါ်လို့ထွက်တာဗျမှန်ပါပါအနာခေါ်လို့အနာရှိမှသိတာမဟုတ်လားမှန်ပါပါအိုရာခေါ်လို့အိုရာသိတယ်ညာမလိုက်ဘူးလားမှန်ပါပါအဲ့တော့ငါရှုပါငါရှုပါဆွေသားနဲ့ခမည်းတော်ကသူနဲ့သွားသွားပြီးရံဖြစ်တာကသစ္စာမသိလို့ မှန်ပါပါဗျာရှင်းမလားရှင်းပါသစ္စာသိတာနိဗ္ဗာန်ရကြပါဘူးသစ္စာမသိတော့ယံဖြစ်တော့ဒေါသဒေါကပရိဒေဝဆိုပြီးအပေရောက်ပါမရောက်ပဲဘူးကြပါပါခဲရတာပဲဥက္ကမောင်တကယ်ရှိမူပြောင်းတတ်ပလားပြောင်းတတ်ပါဘယ်လိုပြောင်းမလဲမာလည်းရှိမာလည်းရှိမာလည်းရှိမာလည်းရှိပဲသဘောကျကြပလားအမလေးတရားဓမ္မတို့ဥနာတိခမည်းတို့အဖော်မလုပ်ရအောင်လို့ဒီဥစ္စာဦးရမှာမြတ်ကြောက်လိုက်တာကြောက်တာကြောက်နေအတွင်းရောက်နေပြီ ရောက်တော့ကြောက်နေတာပဲတွင်းတော့ရောက်ပလားရောက်ပါဘူးနားမှာလည်းကြောက်တယ်တဲ့အင်းနားမှာကြောက်လို့ရှိရင်လည်းခင်ရတဲ့နိဗ္ဗာန်ရအောင်လုံးမှာပဲဒီခန္ဓာရှိနေတော့နားမှာပဲမှန်ပါပါတရားမှာကြောက်တယ်ဆိုတာကောခန္ဓာရဲ့ကြောက်တယ်သေတတ်တဲ့တရားခန္ဓာကိုယ်ထဲမှာပထဝီရအဘောဓာတိဇောဓာဝါရဓာတရားသူသားယောက်ျားတွေလို့ဖះမဟုတ်လားဟုတ်ပါပါအဲ့ဒါကသေတတ်တဲ့တရားတွေရှိနေတော့တရားမှာကြောက်နေလေတရားသူတို့တတ်တယ်နဲ့တရားမှာပဲရှင်းညကောင်းပြီဒါဖြင့်ဓမ္မတို့နောက်ဆုတ်တွေးကြအောင်သူဇေယမာရဏ ဘယ်ကလာတော့ခန္ဓာပါပါဒီခန္ဓာ၅ပါးတခါဘယ်ကလာပြန်တဏှာပါပါတဏှာဘယ်ကလာတော့ခန္ဓာ7ပါးမြန်မာလိုပြောလိုက်တော့ခင်ရမင်ရကလာတာခင်စရာမင်စရာကလာသဘောကျခင်ဗျားတို့ကလည်းခင်စရာမင်စရာမရှိရင်ဒီရမပြောဘူးပြောတယ်ဘယ်နှမပြောကြပါလဲခင်ဗျားမင်းသားမရှိရင်မပြောပါဘူးဗျာ။ဒီတော့ကွာဒီညံသားနဲ့သမီးနဲ့နေကြတာအခုတော့6တောက်ကြီးပြေးကြဆိုခေကူ။ဗတ်သမီးတွေကခွက်ကုန်လို့ရှိရင် ဘာဖြစ်လို့လဲဟာဒါရင်တဏှာမဖြစ်ရလို့ပေါ့ဗျာတဏှာဖြစ်ရရင်လည်းခန္ဓာဖြစ်အောင်မှာပဲခန္ဓာဖြစ်ရင်လည်းဥနာစီရကိုယ်ပိုင်ရအောင်မှာပဲအဲဒါခင်ဗျားတို့ကလည်းခင်ဗျာမင်းဗျာမရှိရင်ခင်ဗျားတို့ကနေဖြစ်ကြမဖြစ်ဘူးတဲ့ခင်ဗျာမင်းဗျာမရှိလို့ရှိရင်ဖြစ်စုပ်စိတ်တင်ပန်းတယ်တော့ဖြစ်နေတယ်ပြောရပါဘူးကြီးနေဖို့ဖို့ဇေယကြီးဖြစ်လို့အိမ်များ ဘာပြည့်နေတာတော့ခင်ဗျာမင်းဗျာခင်ဗျာမင်းဗျာမရှိတာခင်တဲ့တဏှာကရှိသေးရဲ့ခင်တဲ့တဏှာမရှိတော့သူဘာဝင်လာတော့ဆိုတော့ပြင်းတတ်တဲ့ကောတိဇဆိုတဲ့ဒေါမနတအနုဇဝင်လာတပည့်ကြဒေါမနတအနုဇဝင်မလားဝင်လာပါဘူး gain ဒါရင်ဒေါမနတဝင်လာတဲ့ခါကြလို့ရှင်ဒကာဓမ္မတို့ဒီဒေါသကပြိဿသမုပ္ပါမစသေးဘူးလားစပါပါဗျာဒါရင်ပြင်းတဲ့ပုဂ္ဂိုလ်ဟာပြင်းခြင်းကြောင့်ဥပါဒေံပယ်သွားရမှာမှန်ပါဗျာ သဘောကျ။ခိုင်းတာဖြင့်ငဃာရမတို့အလုတ်ကိုစကြဆိုတော့ဘုရားခင်ကိုရမကြီးဟာဒီလေးပုံအခုပြထားတာငဃာရမတွေ၄မျိုးရှင်းကြ။ရှင်းပါပါ။အာလုံဃာရမတွေ၄မျိုးကသူ့အကြောင်းကျိုးဆက်တတ်ကြ။ရှင်းပါပါ။သရဗျာတိမရဏဘယ်ကလာတော့ခန္ဓာ၅ပါးလားခန္ဓာ၅ပါးဘယ်ကလာတော့ခန္ဓာဘယ်ကလာတော့ခင်ဗျာမင်းအာရဏကလာတယ် ရှင်းမလားကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီဟာကျွတ်တို့ဒီဥနာသေးကြီးဟာတဘဝမှာလည်းကျွတ်တို့ဒါနဲ့တွေ့ကြနောက်ဘဝကြတော့ဘဝတိုင်းဒီဟာနဲ့ကျွတ်တို့သည်အသက်ပြောက်ခဲ့ရမှန်ပါဗျာဆိုနိုင်ကြဘူးလားဆိုနိုင်ပါဘူး။ဩဘယ်နဲ့ကြောင့်ဘုရားမြတ်စွာသန္တရာမှာဥနာသေးတွေနဲ့ကြီးဇတ်သိမ်းခဲ့ရပါလိမ့်မယ်လို့မေးတော့ခင်ရမင်ရจิตတို့က ဆင်းရဲမင်းရကိုကျွတ်တို့ဘယ်ခါကာလမှဆင်းရဲမင်းရမဟုတ်လို့မတွေးဘူးလို့ဒီကြောင့်လမ်းဆုံးဆိုသွားတယ်တပတ်ကြလားဒါကြက်ကြက်စဉ်းစားပါတေသာဟောတော့မလို့တေသာဟောတော့မလို့တရားဓမ္မတွေကြက်ကြက်စဉ်းစားပါဘဝများစွာတန်တရားကလွန်ခဲ့တဲ့ဘဝကလည်းဥနာသေးမှချွတ်တို့သည်ဇာသိမ့်ခဲ့မှန်ပါပါဒီဘဝလည်းပဲဇာသိမ့်မှထင်ဥနာသေးမှဇာသိမ့်ပါပါဗျာအင်းနောက်ဘဝကိုလည်းသစ္စာမမြင်သေးရဥနာသေးမှဇာသိမ့်ပါပါဟောသုံးချက်ဘုရားကဟောလိုက် အင်းတတ္တဝါတွေဥနာသေးကြီးအဖော်လုပ်ပြီးဒီကလာနေကြဘယ်နဲ့ကြောက်ပါလိမ့်မလို့လို့မေးလိုက်တဲ့အခါဘယ်လိုစဉ်းစားသင့်တယ်ဆိုတော့ခုစဉ်းစားပုံတော့ဖြင့်ဥပအောင်ပေါ်ပြီဗျာမှန်ပါဗျာဥနာသေးဘဲကလားခန္ဓာငါးပါးဘဲကလားတဏှာဘဲကလားဩော်ဒါဖြင့်ခမရတို့ခင်ယမင်ယဆိုတဲ့ဥစ္စာခမရတို့ ခန္ဓာငါခမရတဲ့ခန္ဓာဆိုလို့ဟုတ်တာပဲမှန်ပါပါပါသမီခန္ဓာဆိုရင်ဟုတ်ပါတယ်ခင်ဗျဟုတ်တာပဲဆိုတော့ဒကာရမတို့ဖះပွင့်လာတာဒီဘယ်ကျွန်းဟာပွင့်လာတာတုံးဆိုတော့ဩတတ္တဝါတွေကြည့်ရတာဖះခင်ကိုရမဲကြီးကဖះပြစ်တဲ့ခါမှာတယောက်ကြည့်လိုက်ပြန်လဲအန္တရာယ်ကင်းလို့ဘေးကင်းပါစေလို့မေတ္တာပို့ကြည့်လိုက်ပြန်လဲဥနာတရားဘာနဲ့ရပါဘူးလက်လျှော့သဘောကျဘုရားတရားလည်းမာကရုဏာနဲ့ကြည့်လိုက်တယ် ရှင်းအန္တရာယ်ကင်းလို့ဘေးရှင်းပါစေလို့ကြည့်လိုက်ပြန်လဲဥနာသေးကြီးသူ့အပြည့်စုံကပါလာမှန်ပါအန္တရာယ်ကင်းလို့ဘေးရှင်းနိုင်ကြမြင်ရလားမြင်ပါဘူးဗျာသူတို့ကြည့်ရတာပင်မလိုက်ဖះကဖះသိပ်ပင်မနာပဲခင်ဗျားတို့ကျတော့ကြည့်ရတာလေခင်ဗျားတို့ကတော့ဘေးလိန်အဲကြွားဝါနေလို့ကိုကကိုတော့ဟုတ်နေတာပေါ့လေဖះကဘေးကနေကြည့်ရတာတော့အမြင်ကျယ်ကျယ်နဲ့ကြည့်လိုက်တော့ဟောကိုကအယူပြုံးပြုံးနေတာကိုမှန်ပါပါอืมอุณาเทวุราใส่ใส่နေတာမှန်ပါပါ ဘုနာသေးဘူးလားခန္ဓာကြီးကဆိုင်မနေဘူးလားဆိုင်ပါဘူးအဲ့တော့ဘုရားကတော့ယမရှာသနာလိုက်တာသနာလိုက်တာခင်ဗျားတို့ကတော့ပြင်ပြုံးမြန်နေသေးဘုနာသေးလက်ရှိနဲ့ဥက္ကမောင်တို့ကဘယ်လိုမြန်နေပြုံးမြန်နေဘုနာသေးလက်ရှိနဲ့ပြုံးမြန်နေလိုက်သေးတယ်သူများလည်းဖြစ်တယ်ငါမဖြစ်ဘူးတပည့်ကြလားသူများမသားကိုပြုံးပြီးမြကိုပြန်လာခဲ့တို့ရတယ်နေနိုင်ပါသေးတယ်မလာဘူးလားဒါရဖြင့်ဓမ္မတို့ ဘုရားကဒီလိုပြုံးနေတဲ့ပုဂ္ဂိုလ်မြင်ဩအယူပြုံးပဲဥက္ကမောစွဲမလားမစွဲဘူးစွဲပါဗျာသူ့ဥနာသေးရပါမပါပါပါဗျာပါနေရတဲ့သူကပြုံးနေတာဘာဖြစ်လဲအယူပြုံးပါဗျာအယူပြုံးမှာအန္တရာယ်ကင်းလို့ဘေးရှင်းလို့ပြုံးတာလားမဟုတ်ပါဘူးဗျာယူလို့ပြုံးမှန်ပါဘယ်လိုယူတာတုံးဆိုတော့မဟုတ်မတကားกว่าအဝိဇ္ဇာယူယူနေတာမှန်ပါပါတပည့်ကြဘာယူတယ်ဗျာမဟုတ်ပါဘူးမဟုတ်မတကဆိုတာဝိဇ္ဇာမသိယူယူနေတာကွာ ရိပ်မိဗလားဒကာဓမ္မတွေဘာယူတဲ့မသိဘူးကဲမသိဘူးကဘာမသိတာလဲသစ္စာလေးပါမသိတာကွာရှင်းမလားမသိတာဘာမသိတာဩသားနဲ့သမီးနဲ့ဆွေးနဲ့မြင်းနဲ့သားလေးလူလားမြောက်လားလို့အင်းသမီးလေးလူလားမြောက်လားလို့အင်းချဲချဲလေးလေးရှိလားလို့ဟွန်းတို့လူပေါ်မဲ့ကလေးဖြစ်လားလို့ကုညီပေါ်လေးရလားလို့အာထဝရလေးအကြောင်းလေးပေါ်လာလို့ပြုံးမြန်နေလိုက်သေးတဲ့မိန်းမတွေကဟမ်ဦးနာသေးတော့လက်မကြည့်မိဘူးကြည့်ပါဘူး အင်းဘုရားနေကြည့်တော့အင်းတော်တော်ယူသေးတယ်မဆိုလိုက်ဘူးလားဆိုလိုက်ပါဗျာဘာဖြစ်လို့ပြုံးနေတယ်တော့ဆိုတော့မသိဆုံးပြုံးတယ်မသိတာပါမသိတာတော့သစ္စာလေးပါမသိတာအဝိဇ္ဇာမဟုတ်လားဒါဖြင့်ဥပအောင်ကြီးဒီပြုံးနေကားလို့ဆိုလို့ရှိရင်များကောင်းပြုံးတော့ဘယ်နည်းမှဆိုလို့မရဘူး်ရနိုင်ကြပါမလားဒကာဓမ္မတို့ဘာပြုံးလို့အဲ့တော့ခမည်းတော်ကလည်းခက်လိုက်တယ်ဖြစ်ချင်းလက်တို့ပြီးတယောက်တယောက်များ ပြုံးမြန်နေလိုက်တဲ့အခါကြိတ်တော့ဘုရားကသဗ္ဗိတညာနဲ့လည်းကြိတ်တော့ဩယူတာအဖော်ညိများပြုံးနေသေးတယ်ရိပ်မိဗလားယူတာပဲလေတော့အဖော်ပြုံးနေတယ်ခင်ဗျားတွေလက်တော့ပြီးပြုံးမြန်မနေကြနဲ့အောင်ကိုရောကြလေးတွေတွေ့နေလို့နော်အဲဒါလည်းလူလာမျိုးလို့သမီးအကြောင်းညင်ညွတ်လို့အဲယောဂဝေဒနာတိန်လုံးကင်းပြီးစိဝေရေးတွေက ချောင်းနေလို့များပြုံးများမနေနဲ့ဥနာသေးကပွေထားတာမှန်ပါဗျာဥနာသေးကဘယ်နဲ့နေလဲပွေထားပါဗျာအင်းတစ်ချက်ဖောက်လိုက်ရင်ဘယ်နဲ့နေလဲတစ်ချက်ဖောက်ခိုင်းမင်းလဲပေါ့ဒကာဓမ္မတို့ဥက္ကမောင်းမှန်ပါဗျာဘာမသိလို့ဒီလောက်ပြုံးနေတာတော့သစ္စာမသိဘူးဗျာသစ္စာမသိတာဘယ်လိုတော့ဝိဇ္ဇာဝိဇ္ဇာဆိုတော့ဝိဇ္ဇာယူယူတယ်ဆိုတော့မောဟမတ္တကဆိုတာမကြိုက်သေးဘူးလားမကြိုက်ပါဘူးဗျာသဘောကျအဲ့ဒါကြောင့်တရားဓမ္မတွေပြုံးချိန်မရောက်သေးပါဘူးခုချိန်မှာမျက်နှာမှန်မှန်ထားပြီးဒီကလာ လူရဲ့ကျွရဲ့ကြိုးစားတဲ့စိတ်ထားလူရဲ့ကျွရဲ့ကိုကြိုးစားတဲ့မျက်နှာနဲ့နေဖို့ပါမှန်ပါပါပြုံးချိန်မရောက်သေးဘူးမှန်ပါပါရှင်းမလားရှင်းပါပါဘယ်နဲ့မှားလဲဆရာဘုန်းကြီးကပြုံးချိန်မရောက်သေးပါဘူးမျက်နှာတင်းတင်းထားပြီးလွတ်အောင်လုပ်မဲ့ဆိုတဲ့စိတ်နဲ့လောက်ကြစမ်းပါခမရတို့အယူပြုံးတော့မပြုံးပါနဲ့ရှက်ဆရာကောင်းလုံးလို့မှန်ပါပါမကောင်းဘူးလားကောင်းပါပါခမပေါ်လာယူပေါ်ပါဘူးဥပ္ပါဝန်ကြီးကဘယ်နဲ့ပေါ်ပါလားပေါ်ပါဘူးဥပ္ပါရင်တို့ ပါဘူးပြုံးပြုံးနိုင်ပြုံးနိုင်ဟာကိုယ်ခန္ဓာကြည့်ပြီးကြမ်းမာလို့ပြုံးတာတစ်မျိုးကိုယ်တော်သမီးလေးအကြောင်းကြီးလို့ပြုံးတာတစ်မျိုးစီဝါရေးအကြောင်းကြီးလို့ပြုံးတာတစ်မျိုးပြုံးတာဟူသေးဟာကိုယ်တဏ္ဍာနဲ့မှရှိတဲ့ဩနာသေးဆိုတဲ့ဒုက္ခသစ္စာကြီးပွေ့ပိုက်ပြီးဒီကလာပြုံးနေတော့ဒကာဓမ္မတို့ခွေးနာလောက်ကရင်ပြုံးတာနဲ့တူးနေတယ်မှန်ပါပါဗျာဘယ်နဲ့ဘာနဲ့တူးနေနာတော့မနာကြနဲ့တူတော့တူတယ်ရိမ့်မေဗလားနာတော့မနာကြနဲ့လို့ဖုံးရသေးတယ် တူတာကတော့ဧကမဲ့ရင်းပြီကလားခွေခွနလောက်ကပြုံးဆိုတော့ဒကာဓမ္မတွေဘယ်ကောင်းတော့လုံးပြကိုင်းတာဖြင့်ဒကာဓမ္မတို့ခမည်းတော်ပြုံးတာဟူသွေးဒီကားလို့ဆိုလို့ရှိရင်ဖြင့်သိသိချာချာလွဲတယ်လွဲပါလားဥနာသေးတခါတိုင်းညာနဲ့ရှုလိုက်ခန္ဓာကိုယ်နဲ့ရှုလိုက်တော့ခန္ဓာဘာပျောက်သွားပြီကလားဥနာသေးကိုရှာမတွေ့ဘူးဟာနေရာကြဖာဒုက္ခသစ္စာကြီးနဲ့ဥစ္စာကွဲပြီလူရဲကြွေရှိပြီအဲ့ဒီလိုမြန်ပြီးရင်တော့ဥက္ကမပြုံးတော့မှန်ပါပါ ကွာမဲနှိမ့်ဆက်လားခဏဒီတဘွားပေါ့ကွာမဲ့နိုင်ပါပြီခဏမှအောင်ပြီမလုပ်နိုင်ဘူးလေအဲ့တော့ပြုံးချိန်ရောက်လို့ပြုံးတာကတော့ဖြင့်ဒကာဓမ္မတို့နေရာကြတာပေါ့နော်ပြုံးချိန်မရောက်ဖဲနဲ့ပြုံးနေတာကတော့ဖြင့်မတိပြုံးတော်လည်းကောင်းဖြစ်ပါလိမ့်မယ်မတိပြုံးပါတပါလဲဘာမှမပါပါဘူးမပါပါဘူးသဘောပါကြဒါဖြင့်ခင်ဗျားတို့တယောက်တယောက်ပြုံးမဲ့ကြရင်လက်တို့ကြအောင်နော်ပြုံးတယ်ဆရာဘုန်းကြီးပြောတာမကြဘူးလား တို့တို့ကြအောင်ဗျဒီခန္ဓာကိုယ်ကြီးတဲ့ဘာရှိတဲ့တုံးဟိုဥနာသေးရှိတဲ့ပုဂ္ဂိုလ်ဥနာသေးပြောက်တဲ့ဆေးကိုသကြိုးစားစားနေရမှာပြုံးကျိန်မဟုတ်သေးဘူးကိုယ့်အကိုလည်းဆုံးမှာပါရှင်းမလားသူတစ်ပါးကကိုလည်းလက်တို့ပြီးကြညာချင်းသဘောချင်းတိုက်ဆိုင်ကြရင်ဆုံးမပေးကြပါဘုကမောင်သုံးနေတတ်ကြလားကောင်းမိတာဖြင့်ဓမ္မတို့အလုတ်သွားကြဆိုတော့ဘုရားကကြည့်လိုက်တယ်နော် လူတွေကြည့်လိုက်ပြန်လဲအိုနာသေးတယ်နဲ့ဘယ်ကများလာပါလိမ့်မလို့ဩခင်ရမင်းရကလာတာဒါကြောင့်သူတို့အိုနာသေးကိုပိုင်ရနေတာဘုရုကြည့်လိုက်ကြည့်လိုက်ဒီလိုကြည့်မြင်သဘောကျလားဘုရုကြည့်လိုက်ကြည့်လိုက်ပါလိမ့်မြင်နော်ဒါကဘုရားကဥနာသေးကဘယ်ကများလာပါလိမ့်မလို့ကြည့်လိုက်ပြန်တော့လေဩဒါဖြင့်ခင်ရမင်းရကိုဖြင့်ငါဒီကားလဲဆိုရင်သူတို့မသိခင်ခင်းနေတဲ့ဥစ္စာကို သိမုံမုံအောင်တော့ဖြင့်ငါကြိုးစားတော့မယ်ဆိုတာဘုရားပေါ်လာအဲ့ဒီမှာတရားဟောကြတဲ့စိတ်ပေါ်လာမသိလို့ခင်းနေတာကိုဒကာဓမ္မတို့ခင်ရမရဆိုတာမသိလို့ခင်းတပတ်ကြဒီတဏှာကဘာလဲမသိလို့ခင်မသိလို့ခင်တာမသိလို့ခင်တာဘောကမောရတဏ္ဍာဆိုတာဝိဇ္ဇာကတွဲရကြည့်မှန်ပါပါသဘောကျဝိဇ္ဇာနဲ့တဏ္ဍာခေါ်လိုက်ရမရတော့မသိလို့ခင်တဲ့ဥစ္စာကိုခင်ရမရမသိလို့ခင်ရမရဖြစ်တဲ့ပစ္စည်းကိုခင်ကြ ခင်းခြင်းကြောင့်ဒကာဓမ္မတို့ဒီတဏှာရဒီတဏှာရလို့ဒီခန္ဓာရဒီခန္ဓာရလို့ဥနာသိကြီးနဲ့ဥစ္စာမကွဲပဲအတူတကွနေကြရတယ်ဆိုတာရှင်းမလားရှင်းပါပါကိုင်းဒကာဓမ္မတို့ဘုရားမြင်ဘုံဘလောက်ရှင်းတယ်ဆိုတာသိပြီရှင်းပါပါကိုင်းဒါဖြင့်ဥနာသိလက်သက်စာခင်ရမင်ရကတာမှတ်လိုက်ပါမှန်ပါဗျာ။ဥနာသိလက်သက်စ။ခင်ဗျာ။ဥနာသိလက်သက်စ။ခင်ဗျာ။ကဲ တေခွက်တော့ပေါ်လာပြီပေါ်ပါပါဗျာသေချာပေါ်ပြီဓမ္မတို့မှန်ပါဒါသမသနာသုံးတဲ့အကြောင်းပြန်သုံးသပ်လိုက်တော့မှငါဘုရားသခင်ကိုရမကြီးယနေ့တော့ဖြင့်မင်းတို့အကြောင်းဖြတ်ပေးမယ်လို့ဆိုတဲ့အဓိပ္ပာယ်အပြင်ရှင်းပြီဓမ္မတို့မှန်ပါဟောဒီအကြောင်းတာဓမ္မတို့ခင်ရမင်းရကိုမုံရတာဖြစ်လိုက်မယ်ဆိုလို့ရှိရင်ဖြင့်ဥပါရင်ရှင်းနဲ့ဆရာကောင်းမှန်ပါဗျာခင်ရမင်းရကိုမုံတတ်တဲ့ညာသလားပဲဒီလိုဗျာမှန်ပါသဘောကျလားခင်ရမင်းရကို မုံတရားဖြစ်သွားတဲ့အခါကျတော့မုံတဲ့ညံဒီမှာမလာဘူးလားမှန်ပါဘူးညံလာသောကြောင့်ဒကာရမတို့တဏှာနေရာမှာညံလာသောကြောင့်တဏှာကညံကတဏှာတပ်ပလိုက်ဘူးလားတဏှာသပ်လိုက်တော့ဒီခန္ဓာလာအောင်မလားဒီခန္ဓာမှမလာပဲနဲ့အိုနာသေးလာအောင်မလားဩဒါဖြင့်ဒကာရမတွေဒီနှစ်ခုပြောင်းဖို့အရေးကြီးတယ်ခင်ယမင်ယာကလည်းမုန်းကြဖြစ်ဖို့ရှင်းမလားခင်တာမင်တာကလည်းတဲ့ဒကာရမတို့ခင်စရာမင်စရာမဟုတ်ဘူးလို့အမှန်သိဖို့ မှန်ပါဘူးရေးမကြည့်ဘူးလားကြည့်ပါဘူးဒါကမုန်းကြဖြစ်ဖို့မှန်ပါဘူးဒါကအမှန်သိဖို့သဘောကျဒါဖြင့်ဒါကဘာလို့မုန်းကြဖြစ်တာမုန်းစရာမလို့ခြင်းစရာဖြစ်ဖို့မှန်ပါဘူးဒါကဘာလို့မှန်ပါဘူးမုန်းစရာမလို့ခြင်းစရာလို့အမှန်သိဖို့မှန်ပါဘူးဒါဖြင့်ဒီနှစ်ခုပြန်လိုက်လို့ရှင်ဒီဘက်ကပြီးမပြီးသေးဘူးလားပြီးပါပြီလေခုရှိတဲ့နေ့ကကျွတ်တို့ဘာပြင်ရမလဲအဲတင့်နာမနဲ့နှစ်နာမပြင်လိုက်လို့ရှိရင်ဖြစ်သုံးနဲ့လေးအလိုလိုပြုတ် မှန်ပါတယ်သဘောပါရဒါရင်ဘာပြင်ရမှာပါလဲတင်းနဲ့နဲ့တင်းနဲ့နဲ့ပြင်လိုက်လို့ရှိရင်3နဲ့4ရပြင်ကြလို့သေးလားမလိုပါဘူးဒါဖြင့်ဟိုရမှာလည်းမကြောက်ကြပါနဲ့နာရမှာလည်းမကြောက်ပါနဲ့သေရမှာလည်းမကြောက်ပါနဲ့ခင်ရမင်းရာကိုကြောက်ပါမှန်ပါဘူးခင်ရမင်းရာကိုကြောက်ပါဘူးသဘောပါဟုတ်ဟောဒီစိတ်အတော့ခက်ဆုံးပဲလို့တော့မပြောနဲ့နော်ဟုတ်ပါဘူး ဒီသေးကောက်ခဲ့ဆုံးပဲလို့ဥက္ကမောင်တို့ကထင်ကြလဲထင်ကြမှာဗျာနော်ဘာဖြစ်လို့လဲဆိုတော့ကိုကတန်လျာမှာတတန်တရားလုံးလာခဲ့တာကဟိုဘဝမှာလေဟိုဘဝသားနဲ့သမီးနဲ့ဆွေးနဲ့မျိုးနဲ့နေခဲ့တော့ခင်တဲ့ဥစ္စာဝပြီးသေခဲ့ရတယ်မသာဟုတ်ပါရဲ့မဟုတ်ပါဘူးဗျာအဲ့ဒီလိုဝပြီးမသေးသေခဲ့ရတယ်မသာကူမဖြစ်ဘူးမှန်ပါဗျာ ချင်းရဲ့တန်လန်းမင်းရဲ့တန်လန်းနဲ့ပဲခောက်တဲ့ဝင်ခဲ့ကြရမှန်ပါဘူးသေဘောဝင်ခဲ့ကြမှန်အဲ့တော့ဒီပုဂ္ဂိုလ်ဒီမသာဒကာဓမ္မတွေကစဉ်းစားကြည့်နောက်ဘဝများစွာကသူ့သားနဲ့သမီးနဲ့ဆွေးနဲ့မျိုးနဲ့နောက်ဘဝကတည်တောင်းတာတွေကိုခင်လုံးမင်လုံးတွေအကုန်ကုန်ပြီးတဲ့ကာလသေးလာတဲ့မသာများဖြစ်နိုင်ကြပါမလားဖြစ်နိုင်ပါဘူးဗျာဒါဖြင့်ဒီပုဂ္ဂိုလ်ကခင်ရဲ့တန်လန်းမင်းရဲ့တန်လန်းနဲ့သေသွားတယ်လို့ဆိုရင်မှန်ပါဘူးဒါဖြင့်ဒီဘဝမှာ ဒီဟာမျိုးတွေ့မယ်ဆိုတော့သူကဒီငကူကလည်းငတ်လာခဲ့ပြန်တယ်မှန်ပါပါအင်းဒီဘုရားတွေ့ပြန်တော့လေဒီအာယုန်တွေကိုသူဒီခင်မိမယ်မမိမယ်ဆိုတာမသေးကြဘူးသိပါပါဘုရားဟောခက်ပြီခက်ပြီဒကာရမတို့ဒါဖြင့်နောက်ကလည်းအငတ်လာခဲ့ပြန်ဒီဘုရားတွေ့ပြန်တော့လေအငတ်သဘောအတိုင်းပဲတဲ့တွေ့ရကိုပဲခင်ညမင်းညင်းတဲ့စိတ်ကလာပြန်တော့တတန်တရားလုံးဟာက အငတ်ကလည်းမပြေခဲ့တွေ့ရမှာလဲဇောတင်းဆိုပြီးခင်ခင်နာကိုလည်းသေဘောဝင်တဲ့အခါမဝဘဲနဲ့သေပြန်တော့အငတ်သေးကြီးသေးလာခဲ့တော့ဒကာဓမ္မတို့ရောက်ရမှာတခါလဲအစိတ်ကြီးတောက်တော့တာပဲမှန်ပါဗျာရောက်ရမှာဘာဖြစ်လဲအစိတ်တောက်တော့ကိုဒကာဓမ္မတို့ဒီဒုက္ခတွေမလာပါနဲ့ဆိုလို့မရပါဘူးဗျာသဘောပါဗလားဩတရားဓမ္မတွေနောက်ဘဝကဘယ်လိုများသိခဲ့ကြသရုံလို့မေးလို့ရှိရင်ဖြေတတ်ကြဩတပည့်တော်ခင်မောဝဝုံ ရှင်ဘဝအငတ်ဘဝနဲ့သိခဲ့ရပါတယ်ဗျာတပည့်ကြနောက်ဘဝဘယ်လိုသိခဲ့ရလဲခင်လည်းလည်းမဝခဲ့ဘူးကျင်တာလည်းလည်းမဝခဲ့ဘူးဩဘဝပဲနဲ့ပဲသိခဲ့ရဒီဘဝတွေ့တဲ့အာယုန်နေနဲ့ကြတော့ဘာဘယ်လိုများဖြစ်မယ်ထင်ကြတခါတည်းငငတ်ရည်ကြဖြစ်မှာမှန်ပါဗျာဘယ်လိုဆိုကြပါငငတ်ရည်ကြဖြစ်ပြီးကလည်းသူ့ရဇွတ်ခင်ချတာဘာဖြစ်လို့နောက်ကငတ်လာခဲ့တာမှန်ပါသဘောကျ ဒီဘဝဇွတ်ခင်တော့ကသူဝါပြီးဒီကာလဥက္ကမောင်သိမှလားမောဟပဲနဲ့ပဲသိမှာပါအဲဒါပြန်နောက်ဘဝတွေ့ပြန်တော့ဒါပြန်ခင်ဗျာမင်းဗျာဒကာဓမ္မတို့သင်တတ္တာနဲ့သိသွားမယ်သိရင်ခန္ဓာကရခန္ဓာရရင်ဥနာသိနဲ့လမ်းဆုံးမယ်နောက်တစ်ခါဥနာသိနဲ့လမ်းဆုံးပြီးဘဝတစ်ခုရပြန်တော့ ငတ်သေးသေးထားခဲ့ရတဲ့အတွက်ခင်ယမယံနဲ့တွေ့ပြန်တော့ဘာဖြစ်ပြန်လဲဟွန်းခင်ယမယံလို့ရှိရင်ခင်ချင်းကြောင့်ခန္ဓာ၅ပါးမရဘူးခန္ဓာ၅ပါးရတော့ဥနာသေးရပါပါအဲဥနာသေးရတဲ့ဒီဘဝလည်းဒကာဓမ္မတို့ဝပြီးသေးတာလားအငတ်နဲ့သေးသွားတာမင်းဒါဒုတိယဘဝရောက်ပြန်ပြီခမောင်ကြီးတွေ့ရပါလို့ပြန်နော်အဲခင်မြန်ပါရအောင်မခန္ဓာ၅ပါးရခန္ဓာ၅ပါးရရင်ဘာဖြစ်မလဲဥနာသေးပါ ဒါကသန္တရာလည်းဤတစ်မျိုးမှန်ပါဗျာသိမိဗလားသိပါဗျာတရားကဒါဒီပြိဿသမုပ္ပါက၄မျိုးနဲ့လှည့်မှန်ပါဗျာသဘောပါကြမှန်ပါဗျာဒါဖြင့်ဒကာရမတို့ဖယားကမပွင့်တော့ဘူးဆိုလို့ရှိရင်ခင်ဗျားတို့ငတ်ပြဿနာလည်းဖြေပေးမဲ့ပုဂ္ဂိုလ်တော့မရှိတော့ပါဘူးရှိပါပါဗျာပေါ်ကြဗလားပေါ်ပါဗျာဒါဖြင့်ဒကာရမတို့ခင်စရာမင်းစရာကိုမုန်းစရာယွန်စရာဖြစ်မှသာလျှင် ဒကာဓမ္မတို့နေရာကြတော့မှာမှန်ပါဗျာခင်စရာမင်းစရာကိုမုန်းစရာယွန်စရာဖြစ်မှလူရဲဆိုင်တော့မယ်ဆိုတာဒကာဓမ္မတို့ညှင်းဆန်နေဖို့လိုသေးလားမလိုပါဘူးဗျာပေါ်ကြပြီနော်ပေါ်ပါပြီဒါဖြင့်ဝိပဿနာဆိုတာဘယ်ကပေါ်တာတုံးဆိုတာဥက္ကမလက်တယ်ခုမှတွေ့တော့ဩတို့တတန်နေရာတုံးကငတ်ပြီးရမ်းခင်လာတာတွေဟာဘာမှမဟုတ်တာတွေကိုတို့ဒီကားလို့ဆိုရင်အကောင်ထဲလို့ပြီးဒီကာလ ခင်းလာခဲ့တဲ့တတန်တရားလုံးမှာဥနာသိနဲ့ကြီးပဲဇက်သိင်းခဲ့ရတာတို့ဒီကားလို့ဆိုလို့ရှိရင်ခင်းစရာမင်းစရာကိုမုန်းစရာမလုပ်တတ်တဲ့အတွက်ပဲစင်စစ်ကတော့မုန်းစရာသဘောကျခင်ဗျာမင်းဗျာရှင်တွေကတော့ပါလားမဟုတ်ပါဘူးဒီအာရဏရှင်ပါးဒီသောပိသင်္ခါရအိဋ္ဌာတွေကမထုတ်ဘူး သဗ္ဗေသင်္ခါရဒုက္ခတွေဟောအားလုံးသစ္စာဖွင့်ရင်ဘာသစ္စာဖွင့်ဒုက္ခတွေဘယ်အောင်လုံးမြတ်ကျွတ်တို့ခင်စရာမင်စရာဟုတ်ပါရဲ့လားမဟုတ်ပါဘူးအဲ့ဒီခင်စရာမင်စရာမဟုတ်တာကိုကျွတ်တို့ကတခါလဲခင်စရာမင်စရာလုပ်ပြီးဒီကာလသမုဒိယသစ္စာလားသမုဒိယသစ္စာလားသောကြောင့်ခန္ဓာ၅ပါးရခန္ဓာ၅ပါးရလို့ဥနာသိနေသေသွားပြန်တော့လေခင်ရမင်ရတန်လန်းကလည်းအငတ်ကမပြေမပြေလို့ရောက်ရမှာအာရဏတွေနဲ့တွေ့ပြန်တော့လေဘာဖြစ်ပြန်လဲ ခင်မြန်တော့ဘာရပြန်ခန္ဓာ၅ပါးရခန္ဓာ၅ပါးရပြန်တော့ဘာဖြစ်လဲဩတာပြန်ခင်များတို့သံသရာကျွတ်တို့သံသရာဘယ်တော့မှဆုံးပြမြင်သေးတယ်အာရင်နဲ့နာပြီဆိုတာသဘောပါဗလားဒါပြန်ခင်စရာမင်းစရာဟာမူလအကြောင်းပဲဆိုတာပေါ်လာကြဒါဥပဒနာရှုမှကိစ္စပြီးတော့မယ်ဆိုတာကသဘောကျအဲဥပဒနာအစခင်စရာမင်းစရာကစပြီးရှုရမယ် မှန်ပါဗျာသဘောကျဥပဒနာဘယ်ကစကြမလဲခင်ယမင်းရကိုဥပဒနာစရလိမ့်မယ်အဲ့ဒီအဲ့ဒါခင်ယမင်းရကိုဥပဒနာကစရမယ်ဆိုတီစားနဲ့တို့တို့မျိုးဖြစ်နေမှလည်းကြောက်ပါသေးသဘောကျခိုင်းတာဖြင့်ဒကာဓမ္မတို့ဥပဒနာအစခင်စရာမင်းစရာကဥပဒနာစရှိရမှာအဲခင်ယမင်းရကိုစရှိရသဘောပါကြကဲနှစ်ဖြင့်မှစကြစို့ သာသာ